ဒီနေ့2021ခုနှစ်ဧပြီလ22ရက်နေ့ကြာသပတေးနေ့ထေရဝါဒဓမ္မကပ္ပဏလမ်းစဉ်ဒုတိယညမြောက်ဇူးနဲ့လောက်တဲ့တရားစခန်းပွဲပေါ့နော်ဒီနေ့ဂရိမာနန္ဒတုတ်ဟောမှာတော့ဓမ္မနုပါဒနာခန္ဓာ၅ပါးအဲ့ဒါဟောမယ်ဒါပေမဲ့မနေ့ကဘုန်းကြီးတို့ဘာနာတင်ညာနဲ့နာဗိတိတိတင်ညာကိုတာမန်ပဲပြောခဲ့တော့ အဲ့ဒီဂရိမာနန္ဒတုတ်လေးပြန်ကြည့်မယ်နော်ကိုရှင်အဲ့တုတ်လေးတင်ပေးပေါ့ဂရိမာနန္ဒတုတ်အဲ့ဒီဂရိမာနန္ဒတုတ်မှာဘုရားရှင်ကတင်ညာ10မျိုးဟောတာတယ်အဲ့ဒီတင်ညာ10မျိုးကတော့ရုပ်ဖို့တော့မဟုတ်ဘူးဗျဒါပေမဲ့လို့ယောဂီတို့အနေနဲ့ကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်တွေကျမ်းမာရေးမကောင်းတာတွေပါတွေတွေ့လာကြုံလာရင် ဒီသုံးလေးရွတ်ဖတ်ပူဇော်ပေးလို့ရတယ်။ရဟန်းတော်များကြတော့ဘုန်းကြီးတို့နေမကောင်းတဲ့ရဟန်းတော်ဘုန်းကြီးတော်တော်ကြီးဆိုရင်ဘုန်းကြီးအကြာကြီးပဲတလားလောက်တလားကြော်ကြော်လောက်တော့ပြတ်တော်လေဒီနေ့ကဘုန်းကြီးထိုင်ဝမ်သွားတော့အောက်ဆက်ဆွဲမယ်။အောက်ကအောက်ကိုဆက်ကြည့်မယ်။ဒီနှစ်3 4 5ထီအောင်သွားမယ်။အဲဒီမှာ5တွေ့ပြီအပေါ်ပြန်တက်အပေါ်ပြန်တက်လာပေါ်ပြန်တက်4 ငါအဲဒီငါဒီမှာလေးဒါလေးထပ်ပြောခြင်းလို့ကရမသာနန္ဒဘာနာတညာအဓိကတော့အတွေးတွေပါဗျာမကောင်းတဲ့အတွေးတွေဝင်လာရင်အဲ့ဒါကိုပယ်အောင်ကျင့်ရမယ်လို့ဘုရားဟောတယ်ကရမသာနန္ဒဘာနာတညာဒီလိုဖတ်မယ်နော်အဲ့မှာကြည်လိုက်မကောင်းတဲ့အတွေးတွေကဘာတွေလဲဣဒာနန္ဒဘေခုဥပ္ပန္နံကာမဝိတကံ အာယုံ၅ပါးကာမဂုဏ်တရားအတွေးတွေပေါ့ကာမတွေဝိတ္တဆိုတာကအပြောအာယုံမှန်သမျှယူပါအောင်တတော်ခန္ဓာရတန်ဖုဒ္ဓဘာယုံအဲ့ဒါအာယုံ၅ပါးကာမခေါ်အဲ့ဒီဟာတွေကိုတွေ့တာနေနှစ်သက်နေလားကာမခေါ်တယ်အဲယောမဘဟုဟာတော့အစင်တို့အတန်တို့အနတ်တို့အရာသာအတွေ့အထိပေါ့နော်ဒီဒီအာယုံ၅ပါးနဲ့ပတ်သက်ပြီးတော့တွေးတာနှစ်သက်စရာတွေကိုတွေးတာအဲ့ဒါတွေလည်းအတွေးတွေပေါ်တယ် တိုက်ရိုက်ပြောရင်တော့တာအာယုံတွေသမီးအာယုံတွေပေါ့လေဒါတွေတွေးတယ်ပစ္စည်းအာယုံတွေတွေးတယ်ဒါတွေပြန်ပေါ်တယ်နော်ကိုနှစ်သက်သဘောကြတဲ့အစင်းတွေအတန်တွေအနံ့တွေအရာသားတွေပြန်တွေးတယ်ပေါ်တယ်အရင်တုန်းကဖြစ်ခဲ့တာတွေလည်းပြန်ပေါ်တယ်အခုလောလောဆယ်ဖြစ်နေတာလည်းပြန်တွေးတယ်တွေးတာပါပဲအဲ့ဒီတွေးတာတွေကိုလက်မခံတဲ့နာရီဝါသေးတွေပါစေဒီပယ်အောင်ကျင့်ဝိနောတွေပြောင်းအောင်ကျင့်ပြန်ဒီကြောဒီ အနောက်ဘက်နောက်တာမဖြစ်အောင်ပြန်ကြည့်ဒီကတော့ဒီအတွေ့ရပ်တောင်ကျင့်လို့ပြောတာပဲရပ်တောင်ကျင့်ဆိုဒီတိုင်းမရဘူးဗျာသိပြီးမှကျင့်ရတယ်နော်ဒီအတွေ့လို့သိနေပါစေစိတ်ကညွတ်တာဒီအတွေ့လို့ပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒီလိုမြင်အောင်ကြည့်ရတယ်နောက်အတွေ့တကူကဘာပေါ်တာသေးလဲဒီမှာဥပ္ပန္နံပါဠိလေးဒီလည်းကြည်တာအတူတူပဲပါဠိရဒီကာမဝိတကံဒါပဲကွာဒီမှာဒီမှာရဥပ္ပန္နံပြဘာဒဝိတကံကျန်တာ နာရီဝါသေးတိဒီမှာအတူတူပဲပဇာတိအတူတူပဲဝိနောတိတိဗျန္တိကရောတိအနာဝကမေတိဘုန်းကြီးတို့ရွတ်ပါများတော့ရသွားအဲဒီနောက်တော့ဟိနဲ့ပတ်သက်ပြီးတော့ဒီတော့ကရှေးပေမဲ့လို့တူးနေတယ်ဒီပါလေဒီမှာကာမဝိတကံပြာပဒဝိတကံဝိဟိတဝိတကံဆိုတာဒါဒီမှာ၃ခုနော်ဝိတက်၃မျိုးပေါ့မကောင်းတဲ့အတွေးတွေအကုသို့အတွေးတွေပေါ်လာတတ်တယ် ဒီဗျာဒဝိတ္တဆိုတော့မကျေနပ်စရာအတွေးတွေပေါ့ဗျာဘုန်းကြီးတို့ဒီချိန်မှာဆိုပို့ဖြစ်တတ်ပါတယ်စိတ်မချမ်းသာတဲ့အတွေးတွေမကျေနပ်စရာအတွေးတွေဒေါသဖြစ်စရာအတွေးတွေဒါတွေပေါ်တတ်တယ်အဲ့ဒီအတွေးတွေပေါ်လာရင်လည်းရက်တော်အောင်ပြတ်တော်အောင်မှဖြစ်ကြောမရှိစင်းနဲ့ဘုဂုတ်ဆရာတော်ပြောပြောရင်တော့ဖြစ်ကြောရှိနေတာများတွေးလေးမကျေနပ်စရာတွေးလေးပို့တွေးလေးတွေးလေးငိုလေးမကျေနပ်လေးစိတ်မချမ်းသာလေးဘုန်းကြီးတို့လူမျိုးတွေဒီချိန်ဖြစ်များတယ်နော် ဒါလေးတွေမှတ်ထားမယ်ဝိညာဝိတ္တဆိုဟာသူတို့တွေကိုတို့ဘယ်လိုကလေးစားချင်ရမလဲကိုယ်နိုင်ကျင့်ထားတယ်ကိုမတရားလုပ်ထားတယ်ကိုဘယ်လိုကလေးစားချင်မလဲတရားထိုင်းနေတာတရားမှတ်နေတာမတရားပေါ့ဗျာပြန်ကလေးစားချေဖို့အမျိုးမျိုးကြံတွေးနေတာဒါဝိညာဝိတ္တလို့ခေါ်ပါဒါဖြစ်ပါတယ်ဗျာဘုံရောလူရောဘယ်သူမှမစုံကုန်ဖြစ်တယ်ဒီအတွေးတွေဝင်လာဘုန်းကြီးတို့ကလက်မခံနဲ့ရပ်သွားအောင်လုပ်နော်ဒီမှာဝိညာဝိတ္တဒီတစ်ချက်ဒီမှာတော့ ဒီကာမဆိုတာကလောဘပြာပရဒေါသဝိညာဉ်ကတော့ညှင်းဆဲနှိပ်စက်တတ်တဲ့ဒေါသတစ်မျိုးပါပဲအဲ့ဒါလောက်တင်လားမဟုတ်ဘူးရဒီမှာဥပ္ပန်နုပ္ပန်နေပါပေကေအကုသိအကုသိတရားမှန်တယ်မြအကုသိအတွေးမှန်တယ်မြအိဒါနဲ့တွေးမယ်မစ္စည်းယနဲ့တွေးမယ်နော်မာနနဲ့တွေးမယ်မခံကျင်တဲ့စိတ်တွေနဲ့တွေးဝိဇိကိစ္စဟုတ်လားတန်တရားနဲ့တွေးတခါတလေ တွေ့တွေဖြစ်တတ်ပါတယ်ကို့မှာတန်တရားဝင်နေဆရာတော်ဘုန်းကြီးကိုလည်းမေးဖို့နည်းနည်းခက်အဲ့လိုမျိုးတွေပေါ့နိမမေးဖြစ်ဒါမဲ့ဒီတွေ့တွေထပ်တလဲလဲဝင်နေတတ်တယ်အဲ့လိုမျိုးတွေပေါ့ဘယ်အတွေးပဲဝင်ဝင်တောင်ပြောင်းအောင်လုပ်ရတယ်ဥရိစာတွေဒီတိုင်းတက်တက်တိုးရင်ရတယ်ရှိသေးတယ်ပြန့်နှွဲ့နေတယ်အဲ့ဒါမျိုးဘလို့တွေးဝင်ဝင်ဖះကမဟုတ်ဒါပေမဲ့ဒီအတွေးကတမန်ရှံကန်နဲ့မှတ်လို့မရဘူးဗျအဲ့ဒါလေးမှတ်ထား အထုတတိထူးလုံးလာဝရိယမျိုးနဲ့မှသူကရှုမှတ်လို့နိုင်တယ်။တာမန်လေးတွေးရင်တွေးတယ်တွေးတယ်ဒီလိုလေးမှလည်းမနိုင်ဘူး။သူကပဲနိုင်သွားတယ်။ဖြစ်ကြောတွေဆက်ရှည်နေတတ်တယ်။ဒီတော့ဘုန်းကြီးတို့ဒီစိတ်တ ानु ပဒနာခန္ဓာကဝိတဲ့စိတ်ဒီအာဟုသောဒီဟာတွေစိတ်လို့လည်းပြောလို့ရတယ်စေတသိက်လို့လည်းပြောလို့ရပါတော့နော်။အဲဒီအတွေးစိတ်လို့လည်းပြောလို့ရလောကတော့ နော်ဒါတော့စေတသိက်တွေပေါ့ဗျာအဲ့ဒီအတွေးစိတ်တွေကိုလည်းနိုင်အောင်မှဒီမိလိန်နာပညာကျမ်းမှာဘုန်းကြီးတစ်ခါပြောခဲ့ဦးပါတယ်တရားမှတ်တဲ့ပုဂ္ဂိုလ်များဟာပင်လယ်သမုဒ္ဒရာကိုဖြတ်ကူးတဲ့လှေတကြီးလို့အင်္ဂါ300နဲ့ပြည့်စုံပြီးတော့မှတ်ရမယ်ပင်လယ်သမုဒ္ဒရာကိုဖြတ်ကူးတဲ့ခြေတုံးကတော့လှေတကြီးခေါ်တော့ဗောဗျာလှေအကြီးကြီးတွေ ဒီခေတ်ကတော့တင်မောတင်မောကပ်တယ်။ तू ကတာမန်သူ့မှာအရေးချင်းသုံးရရှိရတယ်။ဒီကူးတဲ့ခါမှာနေရောညအောင်မပြတ်တတိထားကူပါ။တတိမထားရင်ချင်းမြေတင်မောကြီးမောက်ပြီးတိတ်နိုင်တယ်။လှေကြီးမောက်ပြီးတိတ်နိုင်တယ်။အမြဲတမ်းတာမန်တတိမရအောင်အထုတတိထူလုံးလာဝရိယနေရောညအောင်နော်။သူကတရားထုတ်တဲ့ပုဂ္ဂိုလ်အဲ့လိုပဲ။ နေမှမှညမှမှအထုတတိအထုလုံးလောက်ရတဲ့ကိုဖြတ်လောက်ရတယ်ကျင့်ရတယ်မကျင့်ရင်ဒီအတွေးတွေကမနိုင်ဘူးဘာဖြစ်လို့လဲတစ်ချိန်လုံးလုံးဘုန်းကြီးတို့အတွေးတွေကလွတ်ထားလေဒီချိန်မှထိန်းလို့ရတော့ဘုန်းကြီးလည်းမနိုင်ပါဘူးတရားထိုင်တဲ့ချိန်တွေထိန်းလို့မရဘူးဒီတော့တရားထိုင်တဲ့ချိန်လေးမှာဒီအတွေးတွေမုံရအောင်အထုတတိအထုလုံးလောက်ဝိရိယနဲ့ကိုစောစောမြင်မြတ်လောက်အောင် အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ရှင်နာကဒေနာကဖះဟောတရားတွေထောက်ပြပြီးတော့မိလိနာမင်းကြီးဟောသွားတယ်။ဖះကဘာဟောသွားလဲဆိုတော့ဘုန်းကြီးတို့ဖះရှင်လက်ထက်ကမင်းတွေအခုလည်းမထူပါဘူး။ဒီတိုင်းပြည်တိုးတက်ဖို့တဲ့ကိုနိုင်ငံကျယ်ဖို့ဒါမျိုးတွေတိုက်စစ်တိုက်ကြတာများတယ် ကိုယ်ခွင့်ရည်ရကိုတိုက်ကြတာများတယ်အရင်တော့မင်းတွေလည်းဒီတိုင်းပဲအရင်တော့မင်းတွေကြဒီလိုလည်းမဟုတ်ဘူးဗျာဒီလိုတွေရင်တွေကမကောင်းဘူးအကောင်းဆုံးရင်ဆိုဆင်နဲ့တိုက်ကြတိုက်စစ်ဆင်ကြီးတွေကောင်းကောင်းမိုးရအဲ့ဒီပေါ်မှာလှမ်းတို့ဓာတ်တို့ ਨੇ ဒိုင်းများဓာတ်တွေ ਨੇ တိုက်ကြတော့အဲ့မှာတောက်တိမျိုးစေတဝန်ကျောင်းနော်တောက်တိမျိုးတော်ဆိုတော့ကောသလမင်းကြီးအတိုင်းကြီးကောသလအတိုင်း ပတနီကောသလမင်းကြီးရဲ့တိုင်းပြီးဒီမင်းကြီးကလည်းအများအားစစ်တိုက်နေတာစစ်တိုက်တော့ဘာသုံးလဲဆင်ရင်နဲ့သုံးတာပေါ့တိုက်စစ်ဆင်ကြီးတွေမွေးထားဆင်တွေကလည်းလူလောက်တက်တမ်းမရှိဘူးလေလူလောက်အိုမင်းမဆုံးဖြစ်သည်တောင်သုံးလို့မရငငယ်တုန်းကငယ်တဲ့ချိန်ပြိုရွယ်တဲ့ချိန်မှာသုံးအသက်ကြီးလာတော့ဒီတိုက်စစ်ဆင်ကြီးကအိုမင်းမဆုံးဖြစ်လာတော့ ကောသလမင်းညာဘာလို့ဒီဆင်းမင်းဆင်းကြီးကိုဘေးမဲ့ပေးတာသူဥယျင်ထဲမှာပဲဥယျင်ကလည်းကျယ်ယူဒီဥယျင်ထဲမှာလွတ်ထားလိုက်တယ်ဆင်းရဲဒီဥယျင်ထဲမှာရှိတဲ့ပင်မျိုးစုံဒါတွေချိုးစားတောင်းပြီးတော့ဥယျာဉ်ထဲမှာရေကန်အကြီးကြီးရှိတယ်ရေကန်တော်တော်ကြီးတယ်ရေကန်ထဲမှာကြာရိုးကြာဆွဲတွေရှိတယ်ကြာရိုးကြာဆွဲတွေကရေကန်နှခမ်းမှာရှိတဲ့ကြာရိုးကြာဆွဲတွေကြတော့ အာလူကခုစားတိဆံခုစားဂျန်တဲ့ပုဂ္ဂိုလ်ကစားတဲ့တောက်လိုက်ဆိုတော့ရေကန်နှခမ်းမှာရှိတဲ့ကြာပင်ကမရှိတော့အလဲကောင်လောက်မှာပဲကြာကြံတယ်စင်ကြီးကအဲ့ဒီကြာရိုးကြာဆိုစားကျင်အောင်ဗျာကြာရိုးကြာဆိုစားကျင်ငယ်တော့ကလို့ထင်ပြီးတော့အဲ့ဒီကြာရိုးကြာဆိုရှိတဲ့ကံကြီးကလည်းနဲ့တယ်နော်အဲ့ဒီကြာရိုးကြာဆိုတွေရောက်အောင်လူရောအများစုကခုထားတော့ခါကြ ကံကြီးကကျေတော့ကံအလဲကောင်လောက်မှာပဲဒီဟာကျန်တယ်အဲ့မှာရေကလည်းနှက်တယ်နှုံကလည်းရှိတယ်အဲ့တော့သွားကုပြီးတော့ကြောက်ကြဲစဲနဲ့နှုတ်စားတယ်ပေါ့ဗျာကုပြီးတော့ပြန်တက်မလို့ဒီဘက်ပြန်ထွက်မလို့တော့အဲ့မှာနှုံထဲမှာနှက်တာနှုံထဲကျတော့ယုံလေနစ်လေယုံလေနစ်လေဒီလိုဖြစ်တာအဲ့ဒါဘယ်သူကသွားတွေ့လဲဆိုတော့ဥယျင်ဆောင်ပုဂ္ဂိုလ်ကသွားတွေ့တော့ခောဒနာမင်းကိုကြောင်းကြားတယ် ကောသလမင်းကနေမူမတ်တွေတိုင်မင်းနဲ့မူမတ်တွေကလည်းအဲ့ဒီခက်ကလည်းဒီလိုနီးပညာမထွန်းကားဘူးပေါ့ဗျာဒါလောက်ဝေကံကြီးရဲ့လေကောင်မှာရောက်နေဆင်းကြီးဆွဲထုတ်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးဆင်းကလည်းကြီးတဲ့အခါကျတော့အဲ့တော့သူတို့ကဘလို့စဉ်းစားကြလဲဆိုဒီဆင်းကြီးဟာတိုက်စစ်ဆင်းကြီးဖြစ်တယ်ကံလေကောင်ရောက်နေရေပြန်လည်းကျယ်အဝေးလည်းဝေးတယ်ဒါကြီးဆွဲထုတ်ဖို့မဖြစ်ဘူးသူ့အတူပဲလွတ်မြောက်အောင်လုပ်တဲ့နည်းပဲသုံးပါဗျာလို့ရှောက်တယ်အဲ့တော့ အကြံဉာဏ်ပေးကြတယ်ပေါ့ဗျာမင်းကြီးဘယ်လိုလုပ်လဲဆိုတော့ဒီဆင်ကြီးငကိုးစိတ်မျိုးတွေပေါ်လာတိုက်စစ်ဆင်ဆိုတော့ကံပေါင်းဘေးမှာပဲရှေးတုန်းကတတ်တယ်ပေါ့ယထာတမြင်းတဆင်တကုံကြည်တပေါ့ဒါတွေအကုန်လုံးခြိတက်ပြီးတော့ဝိုင်းអော်တာတကယ်စစ်တိုက်တဲ့ပုံစံမျိုးဝိုင်းអော်တာတကယ်စစ်တိုင်နဲ့ချဟာနဲ့အထူဟာဘာညာអော်တာပေါ့အဲ့မှာဆင်ကြီးကလည်းကိုယ်ရေကန်လေးကကြားပြီးတော့ငငယ်တော့သူတိုက်တဲ့ အနေထားမျိုးစိတ်သက်မျိုးတွေပြန်ရလာအဲ့ဒီဟာသူလည်းငါလည်းချမှာပဲကွာဆိုပြီးတော့အဲ့ဒီရေကန်ကြီးအတင်းယုံထွက်တာယုံထွက်ပြီးတော့ကံကိုရောက်လာတယ်ပေါ့ဗျာအဲဘုန်းကြီးတို့ဒီလိုခုနပြောညာဒီဥပမာပေးတာအဲ့ဒီဇာတ်ကြောင်းလေးပြီးအောင်ပြောလိုက်ပါဦးအဲ့ဒီတရင်ဟာယဟန်တော်တွေကဆုံးအောင်သွားတော့ကြားတယ်ဓမ္မတွေကရှောက်မှာပေါ့ဗျာကောသလမင်းရှင်ကဒီလိုဒီလိုပဲသက်ချမ်းသာရရေကန်ကြီးကနေအတင်းယုံထွက်တယ်ပေါ့ အဲအကြောင်းအရာတွေပြအဲ့ဒါကိုမြတ်စွာဘုရားပြန်လျှောက်တယ်ပေါ့ရန်တော်တွေလျှောက်တဲ့အခါကျတော့အဲ့ဒီဥပမာလေးပြပြီးတရားဟောပါတယ်မြတ်စွာဘုရားဘာဟောလဲအပမာရကတာဟောတာသစိတ်တမနုရကတာဒုက္ခဥတ္တရဌာနံပင်ငေတန်နောဝကုံစတောဘုန်းကြီးတို့တွေကဒီအာယုန်တွေထဲမှာအမြဲနှစ်မြုပ်နေရနော်ကိုယ်မနဲ့မျက်စိနှလုံးပွင့်ရကြည့်လဲ မြင်စရာအာယုံဒီခေတ်ကြပဲဆိုအာယုံပေါ့နော်ဒါလေးပုတ်လိုက်ကြည့်လိုက်နေဒီအာယုံနဲ့မှနေတာဟောတည်းနားထောင်နာနဲ့ဒီထဲမှနေတာနော်ပြီးတော့အနအာယုံတွေစားစရာလေးတွေဟိုလာဟင်းကောင်းကောင်းလေးတွေချက်မယ်အနကောင်းကောင်းလေးရအောင်ဒါလေးနဲ့အချိန်ကုန်နေတယ်နော်ပစ္စည်းလေးတွေတုံဆွဲပြီးတော့ဒါလေးတွေနဲ့ကျဉ်နှပ်ပြီးတော့ချိန်ကုန်တာနောက်တစ်မျိုးပြောရင်သားအာယုံသမီးအာယုံဘုန်းကြီးတို့ရဲ့အကြောင်းကံအာယုံနဲ့ဒါလေးနှစ်သက်သဘောကျပြီးတော့ ဒီဟာတဲ့နေတာဗျာဒီတဲ့နေတဲ့ခါမှာတရားလောက်တဲ့ခါကျတော့ဘယ်ဒီအာုံထဲမှာနေနေတဲ့ပုဂ္ဂိုလ်တရားလောက်ပြီဆိုတော့အဲ့ဒီအတွေးတွေကဝင်နေဗျာမဝင်လို့ဘယ်လို့မှမရဘူးအဲ့ဒါပြောအဲ့ဒီအတွေးတွေနဲ့တနေကုန်တနေကုန်မဟုတ်ပါဗျာတသက်လုံးနေတယ်ဆိုတော့နော်ဒီအတွေးအာယုံနဲ့တာအာယုံသမီးအာယုံပစ္စည်းအာယုံဒါတွေနဲ့ပဲဘုန်းကြီးတို့တွေချိန်ကုန်နေကြတာဒါတွေကလွတ်မြောက်အောင်လုပ်ဖို့ဆိုတာမန်နဲ့ မရနိုင်ဘူးရတာမန်ရုံးရုံနဲ့မရနဲ့တာမန်တတိနဲ့ဒီအတွေးအောင်နဲ့ရက်လို့မရဘူးတာမန်လုံးလာဝရိယနဲ့အတွေးအောင်ရက်လို့မရဘူးဒါကိုပြောတယ်ဖရာကအထုတတိနဲ့အပမရတဲ့ဒီအတွေးအာယုန်နေဒီအတွေးစိတ်ဒီဒီအပြောအာယုန်နေဒေါသအာယုန်လောဘအာယုန်နေလွတ်အောင်အထုတတိနဲ့ယုံရမယ်နော်အထုလုံးလာဝရိယနဲ့ယုံရမယ် တကယ်လို့မယုံနိုင်ရင်ခုနဆင်ကြီးပေါ့ဗျာပါဝေယကဆင်လို့ခေါ်တယ်အဲ့ဒီဆင်ကြီးနာမည်ဒီဆင်ကြီးဟာရေကန်နဲ့နစ်မြုပ်သေးတော့မှမယုံထွက်နိုင်တာမန်တတိတာမန်လုံးလာဝရိယနဲ့ဆိုနစ်မြုပ်သေးသွားမှာအထုလုံးလာဝရိယအထုတတိနဲ့ယုံထွက်မှသူကအသက်အန္တရာယ်နဲ့ကင်းသွားတယ်ပေါ့ဒီတိုင်းမှာဘုန်းကြီးတို့တွေဒီအောင်ထဲမှာနစ်မြုပ်ပြီးသေကြမယ်တကယ်လို့ဒါတာမန်နဲ့ တာမန်တတိလေးနဲ့မှတ်နေမယ်တာမန်လုံလဝရိယလေးနဲ့မှတ်နေမယ်ဆိုရင်ဒီအောင်ထဲမှာပြန်နစ်နေမှာပြန်ရောက်သွားတာပဲပြီးတော့ဒီဟာကိုယုံထွက်ဖို့ဆိုတာမန်တတိတာမန်လုံလဝရိယနဲ့မရဘူးလို့မှတ်ထားနော်အဲဒီအတွေးတာမန်ရလို့ရှက်အောင်ကိုအောင်ကိုလုံးနေဒီလိုကိုတင်းတင်းရင်းလို့ရတယ်နော်အဲ့ဒီကြမှာဒီအတွေးကနိုင်တယ်ဒီအတွေးလေးကိုလည်းပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ပြီးဒါမျိုးမြင်အောင်ရှုပေါ့နော် အဲ့ဒီထဲမှာတခါဒီခုနကလေတကြီးအင်္ဂါ၅ရာဒုတိယချက်ကတော့ဗာလဲဆိုတော့ပင်ရသမုတ်တွေကဖြတ်ကူးတဲ့လေတကြီးကဗာသိရမလဲဆိုဒီရေလန်းသွားတဲ့ခါကျဘယ်ရေလန်းကကောင်းတယ်မကောင်းဘူးဘယ်ရေလန်းကကြောက်ဆောင်နေရှိတယ်ရေခဲဆောင်နေရှိတယ်ရေပွဲတွေရှိတယ်ဥမာဘာမီရာဇုံတို့လို့ရှိဒါတွေသိထားတယ်ရဟန်းကရောဖြတ်ရင်အဲ့ဒီနစ်မြုပ်ပြီးသေသွားမှာပဲဒီမဲ့တရားထုတ်တဲ့ခါကျတော့အဲ့ဒီဥပမာပေးတာ တရားထုတ်တဲ့ယောဂီများကလည်းခုစိတ်ထဲမှာကုသိုလ်အတွေးတွေဝင်သလားအကုသိုလ်အတွေးတွေဝင်လားဒါတွေသိရမယ်ဒီနေ့ကပြောလောဘအတွေးတွေဝင်သလားဒေါသအတွေးတွေဝင်သလားအိတ်တာမစ္စယအတွေးတွေဝင်သလားဒါတွေသိရမယ်မသိရင်ဒါတွေနဲ့မျောလိုက်သွားပြီကိုဒုက္ခဖြစ်မှာဘာသမတိမှမရရှိတဲ့ဟာတွေကုန်ပြုတ်ကြမှာအဲ့ဒါကိုပြောတယ်နော်တတ္တိယဥပမာကြပါလဲဆိုပင်လယ်သမုဒ္ဒရာဖြတ်ကူးတဲ့ လေးသေးကြီးရှိအခုတော့သင်္ဘောကပရိန်ပေါ့လေရှေးတော့ကနိပညာမထွန်းကားဘူးဒီလမ်းညွန်အိမ်မြောင်တွေဆက်လေးတွေပါတယ်ကိုသွားခြင်းတဲ့နေရာဒီဆက်ကချိန်ထားတယ်အဲ့ဒီချိန်ထားတဲ့ဆက်ကိုဘယ်သူမှမကန်ရဘူးဘယ်သူမှမထိရဘူးအခန်းတော်ကတာဒီခေတ်လွယ်တော့ကွန်ပျူတာပေါ့ဗျာကျန်တဲ့လူတွေမကန်မကန်ရမသုံးရတကယ်လို့နားမလဲတဲ့ပုဂ္ဂိုလ်ကအိမ်မြောင်လှဲ့လာရဲ့ ဟုတ်လားခရီးတဝက်လောက်ရောက်မှအိမ်မြောင်လဲတဲ့ကိုယ်နေရာကိုပြန်ညွန်လိုက်ကိုယ်နေရာပြန်ရောက်လာကိုလိုချင်တဲ့နေရာမရောက်ဘူးအဲ့ဒါကိုပြောတယ်ဒီရပ်ပတ်တွင်မှာဒီစက်ကိုအရေးကြီးတဲ့စက်ကိုဘယ်သူမှမကန်ရဆိုပြီးတော့ဇာတန်းချိတ်ဆွဲပြီးတားမြစ်ထားတယ်တရားအထုတ်တဲ့ပုဂ္ဂိုလ်ကရောင်ဘုန်းကြီးစာပြောခဲ့ပါတယ်ဒီတရားအထုတ်နေတဲ့10ရက်အတွင်း15ရက်အတွင်း10ရက်အတွင်းပေါ့မစိတ်ထဲမှာအကုသို့အတွေ့တွေမဝင်စေရဘူး ဒိဋ္ဌံတာတမ္မတာဒိဋ္ဌံပြုတာကုသိုလ်တွေးတွေပဲဖြစ်စေရမယ်ကုသိုလ်စိတ်ပဲဖြစ်ရမယ်အကုသိုလ်စိတ်တွေမဖြစ်စေရလို့အဲ့လိုဒိဋ္ဌံထားကန့်တတ်ထားစိတ်ကိုကန့်တတ်ထားဖြစ်တော့ဖြစ်မှာပေါ့ဗျာစိတ်ကိုဒိဋ္ဌံထားပြီးတော့ဖြစ်ကြောမရှိအောင်မလုပ်လို့ရအဲ့လိုဖြစ်ကြောမရှိအောင်လုပ်မှတင်းတင်းရင်လုပ်မှဘုန်းကြီးတို့ဒီအတွေးအာရုံကလွတ်တယ်နော်ဒါနဲ့ပတ်သက်ပြီးဘုန်းကြီးဒီမှာ အင်္ဂုတ္ထုမှာလာတဲ့တုတ်လေးတွေပြောမလို့ပါရည်ရွယ်ထားတာအင်္ဂုတ္ထုမှာဒီဒီတုတ်လေးနဲ့ပတ်သက်ပြီးဘာတုတ်တွေပြောသွားလဲဆိုတဲ့မှာအင်္ဂုတ္ထုမှာပါတဲ့တုတ်ကဒီအတွေးအာရုံတွေကနေလွတ်မြောက်သွားအောင်ပုံအဲ့လိုလွတ်မြောက်ကျင့်တဲ့ပုံကိုပေါ့ဗျာဒီကအဲ့ဒီတုတ်ကိုနိကထတုတ်လို့ခေါ်တယ်အင်္ဂုတ္ထုစရုပ်ကနိဗ္ဗာန်မှာပါတယ်ဗြဟ္မသူဘုရားဟောတဲ့အတိုင်းဘုန်းကြီးပြောပါမယ်။ ကာမဂုဏ်တို့မှကင်းကွာသော ကိုရှိသည်ဖြစ်ကင်းကွာသောစိတ်မရှိတဲ့ပုဂ္ဂိုလ်အဲ့ဒါပါလဲဆိုတော့ဒီအာယုန်နေတိတ်ဆိတ်ငြိမ်သက်တဲ့ဒေါ်တဲ့တောင်နဲ့သွားနေတာအဲ့ဒီဒေါ်တဲ့တောင်နဲ့နေပေမဲ့လို့ तू ကဒီအတွေးခုနကာမဝိတ္တမကောင်းတဲ့အတွေးတွေကိုတော့ကြံစည်နေတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်ကတစ်မျိုးတိတ်ဆိတ်ငြိမ်သက်တဲ့နေရာတော့နေတယ်ဒါပေမဲ့စိတ်ကအတွေးတွေကို ရက်အောင်ပြအောင်မကျင့်ဘူးအဲ့ဒါကိုသူကနိကထကာယောအနိကထစိတ်တော်ကင်းကွာသောကိုရှိသည်ဖြင့်ကင်းကွာသောစိတ်မရှိသူကင်းကွာသောကိုကိုဆိုတာတောတဲ့တောင်နဲ့သွားနေတာတိတ်ဆိတ်တဲ့ငြိမ်သက်တဲ့ဒီကာမဂုဏ်အာယုံ၅ပါးဒီမှာ တိတ်ဆိတ်ငြိမ်သက်တဲ့တောတဲ့တောင်နဲ့သွားနေနေပေမဲ့လို့သူကမကျင်ဘူးမကျင်မနဲ့စိတ်ကလွတ်ထားတော့အကုသိုလ်တွေးတွေတွေးနေတဲ့ပုဂ္ဂိုလ် တောတဲ့တောင်နဲ့နေတာမှန်တယ်တောတဲ့တောင်နဲ့သွားကျင့်တာမှန်တယ်အကုသိုလ်တွေအတွေးတွေနဲ့နေတဲ့ပုံကုံမျိုးအဲ့ဒါမျိုးကိုပါဠိလိုပြောတော့နိကထကာယအနိကထစိတ်ကကင်းကွာသောကိုရှိသည်ဖြစ်၍ကင်းကွာသောစိတ်မရှိသူကင်းကွာတဲ့ကိုတော့ရှိတယ်အာယုန်ကြီးလည်းကင်းကွာတဲ့နေရာနေတယ်ဒါပေမဲ့လို့မကောင်းတဲ့စိတ်တွေအတွေးတွေရှိနေတဲ့ဒီပုံကုံတစ်မျိုးနောက်တစ်မျိုးကြတော့ အနိကထကာယနိကထစိတ်တော်ကင်းကွာတဲ့ကိုယ်တော့မရှိဘူးဒါပေမဲ့ကင်းကွာတဲ့စိတ်ရှိတယ်အဲ့ဒါဘာပြောရလဲဆိုတော့တောတဲ့တောင်နဲ့တိတ်အဲ့တော့သွားမနေဘူးဒါပေမဲ့လို့ကြင့်နေတဲ့ဒီအတွေးတွေမဝင်ရအောင်ခုဓမ္မကြီးတို့ယောဂီတို့ဒကာကြီးတို့ယောဂီတို့တောတဲ့တောင်နဲ့သွားမနေကိုယ်အင်ကိုမှာကြင့်နေတာပဲနော်ဒါတွေကဘာလဲဆိုတော့နိဝရဏအတွေးတွေမကောင်းတဲ့အတွေးတွေ မကောင်းတဲ့စိတ်တွေမဝင်အောင်ကျင့်နေတာအဲ့ဒါမျိုးဆိုလိုတယ်နော်အတော်တဲ့တောင်းနဲ့မနေပေမဲ့လို့ကိုယ်တဏ္ဍာမှာခုနမကောင်းတဲ့အတွေ့တွေမဝင် ကောင်းတဲ့အတွေ့တွေတတိတွေပညာတွေနဲ့သိနေမယ်ကတ်အတိလေးတွေကတ်ပြီးတော့တတိတွေဉာဏ်နဲ့ကြည်နေမယ်ဆိုရင်ဒါကတော့မကောင်းတဲ့တွေ့တွေမဝင်ပေါ့ဗျာနောက်တစ်ခုကတော့ဘာပြောလဲဆိုအနိကထကာယောဇာအနိကထစိတ်တော်ဇာ ကင်းကွာတဲ့ကိုယ်လည်းမရှိဘူးကင်းကွာတဲ့စိတ်လည်းမရှိဘူးဒါတော့ဘာလဲဆိုတိတ်ဆိတ်တဲ့တောကြောင်တောတောတောင်ထဲမှာလည်းသွားမနေဘူးဒီမကောင်းတဲ့အတွေးကြံသွားအတွေးကြံတဲ့ရပ်အောင်မကျင်ဘူးစိတ်ကိုလွတ်ထားတဲ့ပုံကုမျိုးပေါ့နောက်ဆုံးတစ်ခုကတော့ဘာလဲဆိုနိကထကာရောနိကထစိတ်တော်ဒါဘာပြောရလဲဆိုတော့သူကကင်းကွာတော့စိတ်လဲကိုယ်လဲရှိတယ်ကင်းကွာတဲ့စိတ်လဲရှိတယ်တိတ်ဆိတ် ရှေးတုန်းကသုံးတော့မှာပြရှေးတုန်းကတော့တိတ်ဆိတ်ငြိမ်တဲ့တောတဲ့တောင်ထဲမှာတိတ်ဆိတ်ငြိမ်တဲ့တောင်ဘုန်းကြီးတို့ဒီခေတ်မှာကျတော့ကိုယ့်အိမ်ကိုတကားပိတ်ပြီးတိတ်တိတ်ဆိတ်ဆိတ်နေလို့ရတယ်ပြီးတော့အဓိကတော့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမျိုးနေတာပါပဲပြီးတော့မကောင်းတဲ့အတွေးတွေမဖြစ်အောင်ကျင့်တဲ့ပုံကုမျိုးအဲ့ဒီပုံကတော့အကောင်းဆုံးပဲเนาะအဲ့တော့သူ့တုတ်ရပြောတော့ပါနောက်နောက်တတုတ်ပြောချင်တာဗာလဲဆိုတော့ ဒါတော့ဘုန်းကြီးကရဏမကြံညာတရားဟောတတ်ပါတယ်ကျင့်ဒီ၄မျိုးဆိုပြီးပြောတယ်ပေါ့ဗျာသူကကျင့်ဒီကတော့ကောင်းတဲ့ကျင့်ဒီရှိတယ်မကောင်းတဲ့ကျင့်ဒီရှိတယ်ပေါ့ပရမတော်ဘုရားကမကောင်းတဲ့ကျင့်ဒီနှမျိုးစပြောပါတယ်ဘာလဲဆိုတော့အဲ့ဒီမကောင်းတဲ့ကျင့်ဒီဟာပါဠိလိုပြောအခမကျင့်အခမကျင့်ဆိုတာကဆဲလာတဲ့ပုဂ္ဂိုလ်ပြန်ဆဲတာအဲ့ဒါအခမကျင့်ပဲဒါ မကောင်းတဲ့ပုံကိုရအကျင့်ပဲနော်ကိုယ့်ကိုရိုက်တဲ့ပုံကိုပြန်ရိုက်မယ်ကိုယ့်ကိုတတ်တဲ့ပုံကိုပြန်တတ်မယ်ဒါမျိုးပေါ့ဗျအဲ့ဒါမျိုးဟာဒါအခမအကျင့်လို့ခေါ်ပါတယ်ကိုမဟုတ်မခံဒါမဟုတ်မတရားစော်ကားလိုက်ကိုကပြန်ပြီးတုံ့ပြန်တာပေါ့ဗျအဲ့ဒါမျိုးအခမအကျင့်လို့ခေါ်တယ်အဲ့တော့ နောက်တစ်မျိုးပြောရင်လောကရန်တရားတွေတွေ့ကြုံလာရင်မခံနိုင်တဲ့ပုံကုံမျိုးလဲဒါအခမှာကျင့်တယ်အဲ့လိုမှတ်ထားနော်မဟုတ်မခံရန်တုံညာဧကအခမှာအကျင့်ဒီလိုမှတ်ထားနော်လောကရန်တရားမခံညာမှတ်သားအခမှာအကျင့်သူကအခမတုတ်ကဒီခုနကခမတုတ်လို့ခေါ်တယ်ဒီခမတုတ်ကပထမတုတ်ဒုတိယတုတ်လို့ ခွဲထားတာကိုပထမတုတ်ကြတော့ခုနလိုဆဲတဲ့ပုဂ္ဂိုလ်ပြန်ဆဲမယ်ကိုနှိပ်ဆက်တဲ့ပုဂ္ဂိုလ်ပြန်နှိပ်ဆက်မယ်ကိုရိုက်တဲ့ပုဂ္ဂိုလ်ပြန်ရိုက်မယ်ကိုတတ်တဲ့ပုဂ္ဂိုလ်ပြန်တတ်မယ်အခမအကျင့်မယ်သူတို့ကောင်းမဟုတ်တဲ့ပုဂ္ဂိုလ်ရဲ့အကျင့်လို့ဆိုပါတယ်နောက်တစ်ခုကတော့လောကရန်တရားတွေနော်လောကရန်တရားတွေဟိုနေ့နေ့ကလည်းနည်းနည်းပြောခဲ့ပါတယ်လောကရန်တရားဆိုတာဘာလဲဆိုတော့ပစ္စည်းတွေရှာလို့စီးပွားတွေအလောက်ကိုင်းတွေကောင်းတဲ့ငွေကြီးတွေရှာလို့လွယ်တဲ့အခါရှိတယ်ခက်တဲ့အခါရှိတယ်လာဘောအလာဘော ရလာရင်လည်းလွတ်သွားတယ်ပေါ့မရလာရင်လည်းဘဝပြတ်တတ်တယ်ဒီခန္ဓာမရှိတဲ့ပုဂ္ဂိုလ်များကျဘဝပြတ်သွားလာဘဝလည်းရတော့ရတော့တခါတလေကြလည်းအပေါင်းနဲ့သင်းတဲ့နေရာတခါလေးတည်းတယောက်တည်းနော်ဒကာကြီးတို့ဓမ္မကြီးတို့ငငယ်ရမိသားစုတွေကလေးတွေငယ်စဉ်ကအတူတူနေကြတယ်ဩကလေးတွေကလည်းရွယ်ရောက်သွားသူဟာနဲ့သူထွက်သွားကိုယ်မှအိမ်မှာကြံခဲ့ရောအဲ့ဒါရတော့အရတော့ဘုန်းကြီးတွေဘုန်းကြီးတွေလည်းဒီတိုင်းပါ ခုဘုန်းကြီးအရွယ်လောက်ဆိုဒီကိုရောလေးတွေမကတ်တော့ကိုကကိုတပါးတဲ့တည်းခေါ်မှခေါ်ခိုင်းပြီးလဲသူတို့လှုပ်ပြီးပြန်ထွက်သွားကြဒါတော့ဘုန်းကြီးတို့ဘာမှမပြောနည်းနည်းကြည့်လိုက်ပို့ဆိုမှဗမာပြည်သွားလဲဒီတိုင်းပဲဗမာပြည်သွားလဲခေါ်စရာကြီးခိုင်းစရာကြီးမနေလိုက်ရှာတယ်ကိုနာဘယ်သူမှမရှိတော့တယောက်တည်းတပါးတဲ့နေရာတဲ့ချိန်တိုင်းတိုင်းဝိုင်းနေခြင်းတော့မဖြစ်တော့ဟိုးအရင်တော့ကတော့ စာချဘုန်းကြီးဘွားတော်ကတော့တပည့်တွေဝိုင်းတာပေါ့ဗျာသူကတော့အဲ့ဒါတော့အဲ့ဒီလုပ်ငန်းလည်းသူတို့နဲ့တူနေရတာဒါပေမဲ့စာချဘုန်းကြီးကြီးသွားပြန်တယ်မကတ်တော့ပါဘူးသူတို့တာစာချတဲ့ခါချိန်တော့ကတ်တော့ပြောချင်တာကတော့ရတော့တခါတလေတိုင်းတိုင်းဝိုင်းဝိုင်းနဲ့တပည့်တွေတပန်းတွေနဲ့မိသားစုတွေနဲ့နေကြတယ်ချိန်တန်တော့လည်းတယောက်တည်းဖြစ်ကြတာပေါ့မိကအမေဖေတွေလည်းတယောက်တည်းဖြစ်ကြအဲ့ဒါမျိုးအဲ့ဒီခါကျလည်းမခံနိုင်ဘူးเนาะတရားမရှင်ရမှတ်တာ တန်တန်ဝဲနေပြန်တော့လေဟိုဘုံကြီးတကိုးကြီးတော့လေလွတ်သွားပြန်ရောဒီခါတယောက်တည်းနေပြန်တော့စိတ်ကကြောင်စိတ်တက်ကကြာသွားပြန်အခုလိုချိန်ကာလမျိုးဖြစ်တာလောကရာမခံနိုင်တာပဲတရားနဲ့နေမှတရားနဲ့မနေမခံနိုင်ဘူးနောက်ဒုက္ခဒုက္ခကိုချမ်းသာတာကြုံမဲ့စိတ်ချမ်းသာတာကြုံမဲ့ကိုဆင်းရဲတာကြုံမဲ့စိတ်ဆင်းရဲတာကြုံမဲ့ကိုချမ်းသာတာကြုံရင်လည်းလွတ်သွားတယ်စိတ်စိတ်ချမ်းသာကြုံရင်လည်းလွတ်သွားတယ် လုပ်ပြီးတော့ထင်းရလောက်တာပေါ့ဗျာမကောင်းတာတွေလုပ်မိတာဆင်းရဲပြန်တော့လည်းမခံနိုင်လို့တခါလွတ်သွားပြီးပျက်စီးပြန်တယ်နောက်နေနံပတနံကဲ့ရတာတို့ချီးမွမ်းတာတို့များသောအားဖြင့်ကဲ့ရခန္ဓာများပါတယ်ချီးမွမ်းခန္ဓာနည်းနည်းလေးပဲနော်ကဲ့ရခန္ဓာကကြာမကျေနပ်မကျေနပ်တုံ့ပြန်တယ်အဲ့ဒါမျိုးဟာအခမာကျင့်လို့ခေါ်ဒါကတော့သူတော်ကောင်းမဟုတ်တဲ့ပုံကိုယ်ရဲ့အကျင့်ပါပဲ နောက်တစ်ခုကြပါလဲဆိုတော့ခမာအကျင့်ဒါကြတော့သူတော်ကောင်းတွေရဲ့အကျင့်ပါပဲသူတော်ကောင်းတွေကြပါလဲဆိုရံလောက်တဲ့ပုဂ္ဂိုလ်ကရံပြန်မလောက်သူတော်ကောင်းထုံးစံတိုင်းဆဲတဲ့ပုဂ္ဂိုလ်ပြန်မဆဲဘူးသူလောက်တာသူကခံလိုက်မယ်လေကိုကပြန်တုံ့ပြန်ကြမလို့ကိုကသူကတကိုကတဆိုတော့ဥပဒေရကိုကချောင်ခံမှာ ရံလောက်တဲ့ပုဂ္ဂိုလ်ကရံမလောက်ဘူးဆဲလာတဲ့ပုဂ္ဂိုလ်ကပြန်မဆဲဘူးအဲ့လိုမလောက်ဘဲနဲ့တိခံနေပြီးတိခံနိုင်တဲ့ပုဂ္ဂိုလ်တိခံပြီးနေတဲ့ပုဂ္ဂိုလ်ဓမ္မခမာခြင်းလို့ခေါ်တယ်ခါကိုမအခမာခြင်းအာကာယိနဲ့ခါဝေစေအခမာတော့လောကရန်တရားတွေကျုံးလာရင် ခန္ဓာကြီးအားရှိတဲ့ပုဂ္ဂိုလ်များလည်းခမာခြင်းလို့ခေါ်ပါတယ် နောက်တစ်ခုကတော့ဗာလဲဆိုတော့မျက်စိနားလျာကိုယ်စိတ်အဲ့ဒီမှာဒွါရ6ပါးပေါ့ဗျာဒီမျက်စိနားလျာကိုယ်စိတ်အင်းဒီ6ပါးဒွါရ6ပါးလို့လည်းခေါ်တယ်အဲ့ဒီ6ပါးမှာဖြစ်ပေါ်လာတဲ့အာယုန်တွေပေါ့နော်ကောင်းတာတွေမြင်မယ်မကောင်းတာတွေမြင်မယ်လောဘမယ်ဒေါသမဖြစ်အောင်တတိနဲ့နေရမယ်ကောင်းတာတွေကြားမယ်မကောင်းတာတွေကြားမယ်ကောင်းတဲ့နန်းတွေရမယ်မကောင်းတဲ့နန်းတွေရမယ် ကောင်းတာတွေစားရမယ်မကောင်းတာတွေစားရမယ်ကောင်းတာတွေသုံးရမယ်မကောင်းတာတွေသုံးရမယ်ကောင်းတဲ့တွေးတွေပေါ်မယ်မကောင်းတဲ့တွေးတွေပေါ်မယ်အဲ့ဒီမကောင်းတာတွေပေါ်လာရင်အကုသိုလ်မဖြစ်အောင်နေရမယ်ကောင်းတာတွေပေါ်လာရင်လောဘမဖြစ်အောင်အကုသိုလ်မဖြစ်အောင်နေရမယ်ကောင်းတာပေါ်ပေါ်အကုမကောင်းတာပေါ်ပေါ်အကုသိုလ်မဖြစ်အောင်ထိမ့်ပြီးတော့နေရမယ်အဲ့ဒီလိုအင်းဒီတွေ6ပါးမှာအကုသိုလ်မဖြစ်အောင်ထိမ့်သိမ့်နေတဲ့ပုံကောင်များကြတော့ဓမ္မအကျင့်လို့ခေါ်တယ် ဒါလည်းတာမန်နဲ့ကျင့်လို့မရဘူးအထူးတတိထားကြည့်ရသူတို့ကောင်းမှဒါထိန်းနိုင်တယ်သူတို့ကောင်းမဟုတ်ရင်တော့မထိန်းနိုင်နောက်ဆုံးတစ်ခုကတော့ဘုန်းကြီးတို့ခုခုနပြောတဲ့အကုသိုလ်ဝိတ္တနဲ့ဆိုင်ပါတယ်အဲ့ဒါကြပါလဲဆိုတော့နံပါတ်၄ကကြတော့ကိုယ်တဏ္ဍမှာတရားထိုင်နေပေါ်လာပါလိမ့်မယ်နော်အခုကာမဝိတ္တတွေးနော်နှစ်သက်စရာအေးတွေးကြနေတဲ့အတွေးဖြာဝရဝိတ္တအတွေးနော်ဒီမှာ ကာမဝိတ္တအတွေးဒါကောင်းတဲ့အောင်တွေတွေးတာဒါကမကျေနပ်စရာအောင်တွေတွေးတာဒါကြတော့ဂလေစားခြေစရာအောင်တွေတွေးတာဒါကြတော့အကုန်လုံးပါဗျာဖြစ်အတွေ့အကုသို့မကောင်းတဲ့အတွေးမှန်သမျှဘာပဲပေါ်ပေါ်မှတ်ရမယ်အခုဒီဟာပြောတာ ਨੇ တူတူပဲပါဠိတွေလည်းတူတူပဲဒီပါဠိနဲ့အခုဘုန်းကြီးပြောနေတဲ့မကောင်းတဲ့အတွေးတွေဒီဝိတ္တသုံးပါလုံးလည်းပြောတယ်ဒီတိုင်းပဲအဲ့ဒီသုံးပါလည်းပြော ဥပ္ပန္နုပ္ပန္နိပါဝေကေအာဟုတိထမိအာဟုတုအတွေးမှန်သမျှရက်အောင်ပြောင်းမှမယ်မကောင်းညာတွေပယ်ဖြောက်ပြီးငြိမ်းတမာအကျင့်အဲ့ဒါတမာအကျင့်တမာယချမှာဒါတာမန်နဲ့ကျင့်လို့မရအောင်เนาะခုနလိုအထုတတိအထုလုံးလာဝရိယနဲ့ဒီမကောင်းတဲ့တွေငါမဝင်စေရအောင်မဖြစ်စေရဘူးဖြစ်တော့ဖြစ်မယ်เนาะဖြစ်ကြောမရှိစေရဘူး ဒီအတွေ့အပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြအဲ့ဒီလိုမြင်အောင်မှအဲ့ဒါဆိုရင်တော့နိုင်တယ်အဲ့ဒီလိုမှမပေါ်ဘဲနဲ့တာမချန်ကမှိုက်တော့မနိုင်ဘူးလို့ဒီလိုမှတ်ထားမယ်နော်နောက်တစ်ခုကတော့ဗာပြောကြံလဲဆိုတော့ဘုန်းကြီးတို့အစာပိုင်းလေးဒီဂရိမာနန္ဒတော့အစာပိုင်းလေးပြန်ကြည့်မယ်နော်ဂရိမာနန္ဒတော့နံပါတ်1အနေစာတင်ညာအပေါ်ပြန်တက်လောက်ပေါ်ပြန်တက်မယ်ပြန်တက်မယ်အဲဒီမှာရောက်ပြီ ကတမသာနန္ဒနေသာတင်ညာဒီဒီမှာဒီအောက်ကအဲအနေသာတင်ညာအဲ့ဒီအောင်ပြောခန္ဓာ၅ပါးကိုဒီမှာသူကအနေသာရှုခိုင်းတာဘုရားကအနေသာကိုဘယ်ဘယ်ဘယ်အနန္တကိုမိတ်တော့အနန္တအနေသာကိုဘယ်နည်းဘယ်တရားတွေပေါ်မှာအနေသာရှုရမလဲဣဒာနန္ဒဘေကောရိညာကတောဝါရောဂမလောကတောဝါသုံးညာကတော့ကတောဝါဣတိပတိသစ္စေကတိ တောတောင်နဲ့တိတ်ဆိတ်တဲ့ငြိမ်သက်တဲ့တောတောင်နဲ့သွားတိတ်ဆိတ်တဲ့ငြိမ်သက်တဲ့သစ်ပင်ရင်သွားပြီးတော့တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာသွားထိုင်ပြီးတော့ပရိသင်္စေဆင်ញနှလုံးသွင်းတယ်။ဘာတွေကိုဆင်ញနှလုံးသွင်းမလဲဒီမှာကြော်ကြည့်မယ်။ဣတိဣမေသူပြင်စသူဥပါရဏခဏေသူဒီမှာကခန္ဓာအတ္တမှန်ပြောတာရူပခန္ဓာဝိညာဉ်ခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာကနှမျိုးရှိတာ။လောကုတ္တရာခန္ဓာရှိတယ်လောကီခန္ဓာရှိတယ်ဒီမှာက ဣမေတုပိစတုဥပါဒနာခန္ဓာတိဟုဆိုတော့ဆွဲလန်းနေတဲ့ဥပါဒနာခန္ဓာ၅ပါးကိုပြောတယ်။အလောကိခန္ဓာ၅ပါးရှုအောင်။အဲ့ဒီဆွဲလန်းနေတဲ့ခန္ဓာ၅ပါးရှုတဲ့အခါမှာရုပ်တရားကိုနေဆာရှုဝေဒနာကိုလည်းနေဆာမြောင်ရှုပေါ်ပြီးပြောက်ပေါ့ဗျာ။ရုပ်တရားတွေကိုလည်းပေါ်ပြီးပြောက်မြောင်ရှုဝေဒနာကိုလည်းပေါ်ပြီးပြောက်မြောင်ရှုသင်ညာကိုလည်းပေါ်ပြီးပြောက်မြောင်ရှုသင်္ခါရတရားတွေလည်းပေါ်ပြီးပြောက်ဖြစ်ပြီးပြမြောင်ရှု။ ဝိညာဉ်စိတ်ကိုလည်းပေါ်ပြီးပြောဖြစ်ပြီးပြမြင်အောင်ရှုရုပ်ဆိုတာရုပ်28ပါးဆိုလိုတဲ့ဝေဒနာဝေဒနာစိတ်ဝေဒနာသုံးမျိုးဒုက္ခဒုက္ခဥပေက္ခနော်တာမန်လေးပြောလို့မရအောင်ဒီမှာတစ်ခုချင်းပဲရှုလို့လွယ်တယ်နော်တစ်ခုချင်းရှုရင်းနဲ့ပဲတွဲပြီးသိတာတွေရှိတော့ရုပ်ဆိုရုပ်ကိုအဓိကထားရှုပေါ့ရုပ်ဆိုရင်ဘုန်းကြီးတို့ဇံမရသေးတဲ့ပုံကတော့ဓာတ်ကြီးလေးပါပဲရှုလို့လွယ်ကျန်တာရှုဖို့မလွယ်ဘူး ဇံရရင်တော့ရုပ်အလုံးရှုလို့ဝေဒနာဘယ်ဝေဒနာရှုမလဲဒါကိုစဉ်းစားဖို့လိုတယ်ကိုကအခုဒုက္ခဝေဒနာပေါ်နေဒုက္ခဝေဒနာပဲရှုလို့ရမယ်ဒုက္ခဝေဒနာကြောသွားဒုက္ခဝေဒနာပဲရှုလို့ရမယ်ဥပ္ပခဝေဒနာဝေဒနာတစ်မျိုးမျိုးဝေဒနာလုံးဝမချုပ်ဘူးเนาะဒါလေးလည်းမှတ်ထားဒီဝေဒနာပေါ်မှာဖြစ်နေတဲ့ကိလေသာတွေပဲချုပ်အောင်ရှုလို့ရတယ်ဘုန်းကြီးတို့တစ်သက်လုံးဒီဝေဒနာကိုယ်တဏ္ဍာမှာရှိနေတယ် ဒုက္ခဖြစ်ခြင်းဖြစ်နေမယ်ဒုက္ခဖြစ်ခြင်းဖြစ်နေမယ်ဒုက္ခကောင်းတာခံစားမယ်ဒုက္ခမကောင်းတာကတနေ့တာမန်ခံစားတာဖြစ်မယ်ဒါကိုဘယ်ဝင်တာဖြစ်ဖြစ်ဒီတော့မှာတော့အနေဆမြောင်ရှုတင်ညာမှတ်သားမှုတင်ညာကိုလည်းအနေဆမြောင်ရှုသင်္ခါရအနေဆာဒါဝိနာတင်ညာလွဲတဲ့စေတသိက်50ပေါ့ညာစေတနာဥဆောင်တဲ့စေတသိက်50ကို လောဘတို့ဒေါသတို့မောဟတို့မာနဒါတွေဖြစ်နေနေဆာမြောင်ရှုဝိညာဏအနေဆာဝိညာဉ်က6ပါးရှိတယ်မြင်သိစိတ်ကြားသိစိတ်အနံသိစိတ်ဘုန်းကြီးကြည်နေတော့ဒါမြင်သိစိတ်ပဲဘုန်းကြီးသာနားထောင်နေရင်ကြားသိစိတ်ပဲအနံကိုအာယုံပြုနေအနံသိစိတ်စားနေစားသိစိတ်တကုတရားထိနေထိသိစိတ်အဲဒီမျက်စိနားလျာကိုယ်စိတ်ဒါတွေမျက်စိနားနှာခေါင်းရှာကိုယ်ဒါတွေပိတ်ထားလိုက် သိပြီးထိုင်နေရင်အတွေးစိတ်တွေဟောမြင်သေးစိတ်ကဒီရူပါယုံမဲ့အာယုံနဲ့အာယုံပြုတာပေါ့ဈာသေးစိတ်ကြတော့အတန်ကိုအာယုံပြုတယ်အနန္တစိတ်ကအနတ်ကိုအာယုံပြုတယ်စားသေးစိတ်ကစားစရာအာယုံပြုတယ်ထိသေးစိတ်ကထိလာတဲ့ကြောင့်လို့ဒီကြံတဲ့မနောဝိညာဉ်စိတ်အတွေးစိတ်ဒီအတွေးစိတ်ကြောင့်အာယုံ6ပါးလုံးကအာယုံပြုနိုင်တယ်အတိတ်ကိုလည်းအာယုံပြုနိုင်တယ် ပစ္စုပန်တဲ့တဲ့လည်းအာယုံပြုလိုက်အနာကလည်းဒီမနှောဝิญဉ်စိတ်ကိုရှုရတာများတယ်အတိုးကြီးစိတ်တွေရှုရတာများတယ်နော်ဒီစိတ်ကိုရှုတဲ့အခါဒါကြောင့်မို့ဒီစိတ်ရှုတဲ့အခါမှာတိတိကျသိအောင်ရှုတတ်ဖို့လိုတယ်အခုပြောချင်တာဘုန်းကြီးတို့တရားစပြောမယ်ရူပနေဆံတုံလေးတတုံနဲ့အခြေခံပြောတော့မို့နော်အဲဒီပထမဆုံးဘာနားလည်ဖို့လိုလဲဆိုတော့ဒီ ဥပါဒနဲ့ခန္ဓာ၅ပါးပေါ့နော်ဥပါဒနာဆွဲလန်းတဲ့ခန္ဓာခန္ဓာပဲဆွဲလန်းနေတဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာလို့ခေါ်တယ်ခန္ဓာနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီတုတ်တွေတော်တော်များများအသေးပဲအများကြီးဖွင့်ထားတယ်အဲ့ဒါလေးလည်းကြားဝင်တော့ရှေ့အောင်မှတ်ထားမယ်ခန္ဓာလို့ဘာလို့ခေါ်လဲလို့မေးရင်ချမ်းသာတာဆင်းရဲတာနှစ်ပါးတို့ခိုက်ခဲစားတတ်သောကြောင့်ခန္ဓာဒီကံတော်ကြီးချမ်းသာတယ်လေ သူကခံစားကြိုက်ခံစားနေတဲ့သဘောကြိုက်ခဲစားနေတဲ့သဘောမျိုးပေါ့ချမ်းသာမှုတွေခံစားလိုက်မချမ်းသာမှုတွေခံစားလိုက်အဲ့ဒါကိုသူကချမ်းသာဆင်းရဲနှစ်ပါးတို့ဒီကြိုက်ခဲစားသောကြောင့်ခန္ဓာချမ်းသာတွေကိုလည်းဒီခန္ဓာရက်ခံရတယ်ဆင်းရဲတာလည်းခံရတယ်အဲ့ဒီချမ်းသာဆင်းရဲတဲ့ဒီခန္ဓာကိုကြိုက်ခဲစားမျိုးဝါမျိုးနေနေပဲခန္ဓာကိုယ်ရဒီနေ့ပြည့်စည်သွားတော့အဲ့ဒီလိုချမ်းသာခြင်းဆင်းရဲခြင်းနှစ်ပါးတို့ကကြိုက်ခဲ စအပ်သောကြောင့်ခန္ဓာလို့ခေါ်တယ်ဆိုပြီးတော့အဓိပ္ပာယ်တစ်မျိုးဖွင့်ပါတယ်ကျန်ကန်တစ်မျိုးကနောက်တစ်မျိုးကြပါပြောတူးဖြူအပ်သောကြောင့်ခန္ဓာနော်ငငယ်တုန်းကနုနုထုထုလေးရနေပြီးတပြေးပြေးနဲ့အိုးအိုးအိုးအိုးအိုးအိုးလာနော်တူးဖြူသလိုဖြစ်သွားတာဟောဆပင်နေဖြူလာတယ်အဲတပြေးပြေးနဲ့ကြွကြလာအရေးတွေကွာလာတူးဖြူသလိုနုမြူနုပြိုတဲ့ရာတို့တူးဖြူပြီးတော့ ပြစ်လိုက်တဲ့အတွက်ခန္ဓာတူးဖြူအပ်သောကြောင့်ခန္ဓာနောက်တစ်ခါဒီခန္ဓာကိုယ်ကြီးကိုသိချာကြည့်ရင်နော်ဒါတော့ဝိပဿနာရှုမှာပါပဲဝိပဿနာရှုရင်တော့မမြင်ပါဘူးခန္တုံညာကာရံဓာရီဒီခန္ဓာအတ္တကဝိညာဉ်ကောင်းမှကင်းစိတ်နေသောကြောင့်ခန္ဓာဆိုဒီလိုပြောတယ်သိချာရှုမှတ်နေလေအတ္တကဝိညာဉ်ကောင်းလုံးလုံးပြောက်သွားတယ်ရုပ်တော်အနန္တဝတသက်ပဲရှိတာပဲဒီလိုမြင်လာတယ်နော် အဲ့ဒါမျိုးပြောရအောင်ခန္ဓာလို့ခေါ်တယ်ဆိုပြောအဲပြီးမှဘုန်းကြီးခုနပြောတယ်ဒီခန္ဓာ၅ပါးမှာရူပနေဆံအဲ့ဒီရှုပုံလေးစပြောပါမယ်ရူပနေဆံဒီမှာရူပနေဆံရုပ်ခန္ဓာကိုရုပ်ကြီးကိုပေါင်းပြောရင်တော့ဗောဗျာဒီခန္ဓာကိုယ်ရုပ်ခန္ဓာကိုယ်ကြီးဒီရုပ်ခန္ဓာကိုယ်ကြီးရှုပုံဒါကိုပြောပါမယ်နော်ရုပ်ခန္ဓာကိုရှုပုံပြောခြင်းတော့ ရှုဖို့ပြောရရင်ဘယ်လိုပြောရမလဲဆိုတော့ဖះဟောတာတော့ဘယ်တော့မှဟောတာလဲဆိုအင်္ဂုတ်ထုနံပါတ်ပထမအုပ်မှာပဲပေါ့ဗျာအဲ့ဒီမှာဘေကုဏီတုတ်ဆောင်ပါတယ်၄မြစာမျက်နှာ460နှစ်ရှင်အနန္ဒာနေဟောတာဗျရှင်အနန္ဒာဘယ်မှာတည်င်းသုံးနေတဲ့ချိန်လဲဆိုကောတံပီမြို့ ဟောတိတောင်ကျောင်းမှာရှင်နန္ဒဘေကုဏီမတပါးကိုတရားဟောပါတယ်။ဘာဟောလဲဆိုတော့ဒီခန္ဓာကိုယ်ကြီးနော်ခန္ဓာကိုယ်ကြီးကိုရုပ်အနေနဲ့ကြည့်ရင်ရုပ်28ပါးရှိတာပေါ့နော်။ဓာတ်ကြီး၄ပါးနဲ့ဥပါဒယုံ28ပါးပေါ့အလုံးကြီး။အဲ့ဒီရုပ်တွေအလုံးပေါင်းလိုက်ရင်ဒါခန္ဓာကိုယ်ရဲ့လို့သတ်မှတ်လိုက်တော့အဲ့တော့ရှင်အနန္ဒာကဘေကုဏီမလေးကိုဘယ်လိုဟောလဲဆိုတော့ ငါနမတဲ့ဟောဒီခန္ဓာကိုယ်ကြီးဟာအစာအာဟာရကြောင့်ဖြစ်တာနော်အစာအာဟာရကြောင့်ခန္ဓာကိုယ်ကြီးကြီးပွားကြီးပွားကြီးထွားကြီးထွားလာဒါတစ်ချက်နော်လက်ရှိဘဝမှာကြတော့အစာအာဟာရကြောင့်ဖြစ်တယ်ပြီးတော့ရှေးဘဝကပြုလုပ်ခဲ့မှုတဲ့ကံကြောင့်နော်သူကအကြောင်းနှမျိုးနဲ့ဟောတယ်ရှေးဘဝကဘုန်းကြီးတို့ကံတွေပြုခဲ့တယ်ဒီလူဘဝရာဝတ်တဲ့ကံတွေပြုခဲ့တယ်ကုသိုလ်ကံတွေပြုခဲ့တယ် ဒီကုသိုလ်ကံတွေပြုခဲ့တဲ့အတွက်ဘုန်းကြီးတို့ကဒီလူဘဝပရိသန်နေနေပရိသန်နေနေတဲ့အခါကျတော့အမေကနေစားတဲ့အစာအာဟာရနဲ့တဆင့်ခဏရဲ့ကြီးထွားလာဒါကိုပြောတယ်။ငါတို့မှာတဲ့ဒီခန္ဓာကိုယ်ရဲ့အာဟာရကြောင့်ဖြစ်တယ်။ကံကြောင့်ဖြစ်တယ်သူကနှမျိုးပြောတယ်။နော်ကံအတိတ်ကဖြစ်တဲ့ကံကြောင့်ဖြစ်တဲ့ဟာတော့ဒါဘုန်းကြီးတို့မမြင်နိုင်ဘူး အဲ့တော့မြင်နိုင်တော့မြင်နိုင်တဲ့ဟာကိုရှင်မြတ်ကြီးပြောတယ်နော်အာရကိုမိပြုဖြစ်တယ်အဲ့ဒါကြောင့်ဒီအာရကိုပယ်အောင်ကျင့်ရမယ်အာရတော့လုံးဝပယ်လို့ပြမစားပဲနေအောင်နေပြီးကျင့်ရမယ်လို့ဆိုလိုတာမဟုတ်ဘူးဒီအစားတော့စားတဲ့အခါမှာ ရှုမှတ်ပြီးစားရမယ်ပြောတာညာနဲ့ဆင်ញင်ပြီးစားလို့ပြောတာအဲ့ဒါအာရပဲတာညာနဲ့ဆင်ញင်မစားရင်လေဒီအာရကိုတတ်နေတယ်ပြီးတော့ မရနိုင်ဘူးကလေးလေးတွေဆိုလို့ဘိုက်ကပြည့်နေပြီစားတော့ရှိသေးတယ်အန်ချလိုက်မှသူရသွားတယ်အမှတ်တရနဲ့စားရမယ်နော်များသောရင်ယောဂီတွေကိုယ့်ကိုယ်တရိထားကြည့်တယ်ဒီကနေ့ယောဂီတွေမနေ့ကစားတာဟုတ်လားရှုမှတ်စားလားဆိုတလုံးမှတော့မမှတ်ဘူးလကတည်းစားပိုင်းမှဆိုရင်နည်းနည်းချင်းပေါ့ဗျာစားစားတရိထားစားကြည့်လိုက်နော်အမှတ်တရလေးနဲ့ဝါတယ်ဝါလည်းတရိထားအရင်တော့လည်းတရိထား တိလေးနဲ့ဝါတတိလေးနဲ့စာဘုန်းကြီးရင်ကလည်းတခါပြောဦးပါတယ်ဘုန်းကြီးတို့ဘုန်းကြီးတွေဆိုတော့ဟိုဒီဒီတရားဓမ္မတွေကဆုံးစားကုန်းစားတွေပင့်ကြတယ်ဗောဗျာဆုံးစားတွေဘာတွေပင့်တော့ဘုန်းကြီးတို့ဆောင်းမတူကနေဆုံးစားပင့်လို့ရောက်သွားသူကဘာလုပ်လဲဆိုတော့ဝါတဲ့ပုံကိုယ်တွေပိန်အောင်နီလန်ပေးပြီးကုသအဲတော့ဘုန်းကြီးကပြောဆရာမကြီးဘုန်းကြီးနီးတက်နီးလောက်ပြောဆောင်လေကုသတဲ့နီးတက်အဲ့မှာဘာပြောလဲဆို ဘုန်းကြီးတို့ရိတ်တာနဲ့သွားကိုက်နေသူကဘာပြောလဲဆိုထမင်းတစ်လုတ်ကိုအခါ30လောက်ဝါခိုင်းတာဝါတယ်လူတွေအခါ30လောက်ဝါနေမှာတော့ဘယ်စားကျင်တော့မလဲဒါကြီးကခဏခဏဝါနေတယ်အခါ30လောက်ဝါဘုန်းကြီးတော့မဝါနဲ့မျိုးမျိုးချနေလို့အတင်းစားနေတာအဲ့တော့အေးဆောင်မရသူကပြောစရာဘာပြောလဲဆိုတော့တပည့်တော်သူများတာကြံပေးတာပါဒီတော့တခါမှအခါ30မှာမဝါဘူးလေဟုတ်လား ဒီမှာယောဂီတို့အမှတ်တတိလေးနဲ့အနည်းဆုံး10ကာလောက်ဝါစားကြည့်နော်ဒကမာကြီးတော့အဲ့လိုဝါစားကြည့်လိုက်ကိုစားခြင်းနဲ့များများစားခြင်းနဲ့စိတ်မရှိတော့အမှတ်တတိလေးနဲ့စားများများများများစားနေလို့ဘုန်းကြီးတို့အများကြီးစားနိုင်တယ်နော်အမှတ်တတိလေးနဲ့စားကြည့်လိုက်အမှတ်တတိလေးနဲ့တောက်ကြည့်လိုက်ခဏဝါသွားတယ်အဲ့ဒါမျိုးပေါ့နော်လူတွေကြတော့ကိစ္စမရှိပါဘူးညာဘုန်းကြီးတို့ဘုန်းကြီးတွေကတော့ခုနက ညနေစားကြမရှိပါမရှိဆိုဒုက္ခဖြစ်နေလူကချိန်မြင့်စားလို့ရတယ်တနေ့တဘိုးကြီးမစားနဲ့နော်ဘိုက်ပြအောင်မစားအမှတ်တရလေးနဲ့စားရင်သူအာရသူကသူအတိုင်းတာနဲ့စားသလိုဖြစ်သွားတယ်အဲ့တော့တတိလေးနဲ့စားကြည့်ပေါ့အနည်းဆုံးတော့10ခါလောက်တော့ဝါပေါ့ဗျာသူတို့ညှို့လက်အခါ30လောက်ဝါတော့တတိလေးနဲ့ထားဝါနော်ဖခင်ကအမတ်တရီနဲ့စားခိုင်းတာဆိုဒီမာစီတို့ကြာတာပြချတဲ့တယ် သမင်းလို့ယူတာတွေကော်တာတွေပဇာဟာတာတွေဖွင့်တာတွေပိတ်တာအကုန်တတိကရတယ်ဝါတာတွေဖြည်းဖြည်းချင်းဝါတာတွေတတိနဲ့ဝါနေဝိုင်းနပူတာတွေအေးတာတွေနှွေးတာတွေဒါတွေသိနေအဓိကတော့ဓာတ်တဘာဝသိအောင်မှားတယ်ပြီးတော့ဝါပြီးမျိုးချတာတွေအဲ့ဒီလိုအမှတ်တတိနဲ့စားနေလို့ရှိရင်တော့ညမမစားနိုင်ဘူးအဲ့ဒါတော့သိကြတယ်အဲ့လိုအမှတ်တတိနဲ့စားပါဒါကြောင့်ရှင်အာနန္ဒဘေကုဏီမာလေးဘာဟောတယ် ဒီကဏ္ဍကိုကြီးကအာဟာရကြောင့်ဖြစ်တယ်ဒီအာဟာရကိုပယ်အောင်ခြင်းအာဟာရကဘယ်လိုပယ်မလဲအမှတ်တတိနဲ့စာအမှတ်တတိနဲ့စာရင်ဒါအာဟာရပယ်တာအမှတ်တတိနဲ့မစာရင်တော့အမှတ်တတိကိုဘာနဲ့စာညံနဲ့ဆင်ញင်ပြီးစာမယ်တတိပါမယ်ညံပါမယ်အဲ့လိုညံနဲ့တတိနဲ့ဆင်ញင်စာရင်ဒီ အာရမီပြီးဖြစ်တဲ့အာရကိုပယ်ခြင်းဖြစ်တယ်ဒီကအဓိကတော့အစာအာရကိုပယ်ခြင်းဖြစ်တယ်နောက်တစ်ခုဆက်မိန်ပါတယ်သူကဒီရုပ်ခန္ဓာကိုယ်ကြီးပေါ်မှာ အပြစ်မြောင်ဆက်ပြောင်းငါနမဟာရဟောဒီခန္ဓာကိုယ်ကြီးကတဏှာကြောင့်ဖြစ်တာအဲ့ဒီတဏှာကိုပယ်အောင်ကျင့်ရမယ်တဏှာကြောင့်ကိုဘုန်းကြီးတို့ပရိသတ်သမုပ္ပါဟောခဲ့ပြီလေမသိတော့လို့ချင်းနော်ဘာပြောဘာတွေမသိလဲအိုမနာမမသိဘူးလေဒီမွေးလာပြီကိုယ်မှသိတာဒုက္ခတွေ ဟုတ်လားသက်60ဟိုဆရာတော်တစ်ပါးပြောလို့ဘုန်းကြီးလည်း60ကျော်လာတော့ပိုသိလာ60ကျော်လာဘာမကောင်းတော့ဘူးတေဖို့ရပဲရှိပါဘုန်းကြီးတစ်ပါးဟိုတလောကဘုန်းကြီးနောင်တော်ကြီးရဲ့အမတ်တရား9လပြည့်ထိမ့်မှတုန်းက60ကျော်ဆရာတော်ရဲ့တငယ်ချင်းကအဲ့ဒီလိုမိန့်ခဲ့ဘူးဟုတ်တယ်60ကျော်လာကိုယ့်ကိုယ်လည်းသိလာငကုံတော့ကလို့ဘာမှမဟုတ်တော့အဲ့တော့အဲ့ဒီလိုအိုမနာမမသိဘူးဗျမသိတော့ မသိတော့လိုချင်တာပေါ့ဗျာလိုချင်တော့ဆွဲလန်းဆွဲလန်းတော့ပြုလုပ်ပြုလုပ်တော့ဒီခန္ဓာကိုယ်ရလာတော့ပြီးတော့တဏှာကြောင့်ဖြစ်တော့ဒီတဏှာကိုပယ်အောင်ကျင့်ရမယ်အဲ့ဒီမှာရှင်အနန္ဒမိတ်နဲ့ကြောင်းရတော့ဘုန်းကြီးဒီမှာသူပြောတဲ့အတိုင်းဖတ်ပြပါရဟန္တာဘာအဲ့ဒါတဖို့ရောက်တယ်လို့ကြာရဟန္တာဖြစ်တယ်လို့ကြာရင်ငါလည်းပဲဘယ်ခါမှရဟန္တာဖြစ်မလဲဆိုတောင်းတပြီးအရဟတဖို့ရအောင်ကြင်ကြံအထောက်တာ အရတဖို့ရသွားရဟနာဖြစ်သွားဒါတဏပဲတာပဲနော်အဓိကတော့အခုတော့ဘုံပြအဲ့လောက်ဒီပဲအောင်မကျင့်နိုင်ပါဘူးအဲတော့ဒီမှာယောဂီတွေတရားလျှောက်တယ်ပေါ့ဗျာသူများလျှောက်တာနားထောင်ဟာသူများကနေတရားသိဉာဏ်နေဖြစ်လားငါလည်းဒီလိုတော့ရအောင်အထုတ်မှာပဲဒါတောင်းတလာတော့တဏပေါ့နော်အဲအဲ့ဒီလိုငါလည်းသူလိုအသိဉာဏ်ရအောင်အထုတ်မှာပဲငါလည်းသူလိုအသိဉာဏ်ဖြစ်အောင်အထုတ်မှာပဲ ဒီနေ့ဘုန်းကြီးတို့ယောဂီတွေကတော့နားထောင်ကြတော့ကောင်းပါလေသူများနားထောင်တာသူများစစ်တာတွေနားထောင်ပြီးတော့ကိုယ်လည်းကျင့်ကြတာပေါ့သူများတွေအားကြပြီးကျင့်ကျင့်တဲ့အခါကျတော့ဒီလိုအသိဉာဏ်တွေဖြစ်သွားရင်သူကဝိပဿနာဉာဏ်လိုက်ပါဗျာတဏှာဖြည်းဖြည်းချင်းဖြည်းဖြည်းချင်းနည်းနည်းချင်းနည်းနည်းချင်းပယ်သောတာပတိမဉဏ်သောတာပတိမဉဏ်လိုက်ပယ်တယ်သောတာပတိမဉဏ်ရသွားပြီဆိုပယ်ကိုကြစေတတ်တဲ့ တဏမျိုးဒါမရှိတော့တရားဂိုင်းမဲ့ကြဘယ်ကိုမကြစေတတ်တဲ့အကျဉ်းစားတဏမျိုးပဲမယ်အနာဂိုင်းမဲ့ကြတော့ကာမဘုံမှာ ဖြစ်တဲ့တဏလုံးဝပယ်လိုက်ပြီအဲ့ဒါမျိုးပေါ့ယန္တာဖြစ်မှရူပဘုံအရူပဘုံမှာဖြစ်တဲ့တဏကိုပယ်တယ်အဲ့လိုတဏပယ်အောင်ကျင့်ပါလို့ပြောတာတဏကတော့ဒီတိုင်းပယ်လို့မရအောင်နော်ကိုယ်တဏ္ဏမှာအာယုံ၅ပါးကာမဂုဏ်တရားတွေနဲ့ပတ်သက်ပြီးတော့နှစ်သက်မှုမြန်လို့မဖြစ်အောင်မြင်လာရင်မှတ်ပေါ့ဗျာ။ မှတ်နိုင်တော့ဒါနောက်ထပ်တဏမဖြစ်ဘူးမမှတ်နိုင်တော့ဘာဖြစ်မလဲဒေါရနဲ့အာယုံပေါင်းစုံမြေဝိညာဉ်ဖြစ်မယ်မြင်သိစိတ်ဖြစ်မယ်မြင်သိစိတ်ကြောင့်မို့ဖတ်တာဖြစ်မယ်ဖတ်တာမှတ်မှတ်ချင်မှမှတ်နိုင်မှာမှတ်နိုင်မယ်တချို့ဖတ်တာနေကောင်းတဲ့အာယုံတွေ့ထိပြီမယ်ဒုက္ခဝိညာဉ်ဖြစ်မယ်မကောင်းတဲ့အာယုံတွေ့ထိမယ်ဒုက္ခဝိညာဉ်ဖြစ်မယ်တမာအာယုံတွေ့ထိပြီမှာဝိခဝိညာဉ်ဖြစ်မယ်အဲ့ဒီဝိညာဉ်ခိုက်တာမှာမှတ်ရင်မှမမှတ်ရင်နောက်ကတဏှာလာမယ်နော်မြင်သိစိတ်ခိုက်တာမှာမှတ်နိုင်တယ် မြင်သိစိတ်ဖြစ်ချင်းကြောင့်နောက်ကဖတ်တာမှမှတ်နိုင်တယ်ဝေဒနာမှမှတ်နိုင်တယ်အနိစ္စဒုက္ခအနတ္တတမျိုးမျိုးမြင်အောင်မှအဲ့ဒါဆိုဟိုဘက်တဏမရဘူးအဲ့ဒါဆိုရင်တော့တဏပဲတာပဲအဲ့ဒီနီးနဲ့ဘုန်းကြီးတော်မှတ်ထားမယ်ဟိုမှာတော့ရဟန္တာကိုဥပမာပေးထားတယ်နောက်တစ်ခုရှင်အနန္ဒာကဘေကုဏီမလေးဆက်မိတ်ပါတယ်ဘာမိတ်လဲဆိုတော့ငန္ဓမာနဲ့မာနတံဘူတော့အယံပကိနိကာယောဒီကာဒီခန္ဓာကိုယ်ကြီးဟာ မာနကြောင့်မာနအမိပြုဖြစ်တာမာနကြောင့်ဖြစ်တာနော်လူဆိုတာမာနဲ့မာနရှိလို့လူလုံးလို့ရမာမရှိလို့ဟင်သူကယဟန္တာဆိုမာနမရှိတော့ဘူးတာမပုထုဇဉ်ကမာနရှိတယ်နော်ပုထုဇဉ်မှန်သမျှယဟန္တာမဖြစ်သေးဘူးမာန်ရှိတယ်မာန်ရှိမှလူလုံးရတယ်လူလုံးလို့ရတယ်ဗျာမာမရှိရင်လူလုံးလို့မရလူဘဝနေလို့မရဘူးယန္တာဘာဖြစ်လို့လဲဆိုသူရဲ့ဂုံကမြင့်နေလူအဝစာနေနေ ဒီလူဟာယဟန်အတ္တံပြီနေခြင်းသူကယဟန်ပြုရမာနနော်ဒီခန္ဓာကိုယ်ကြီးကမာနကြောင့်ဖြစ်တယ်မာနအောင်ပြီးပြုဖြစ်နေနော်အဲ့ဒီကကြတော့မာနပယ်အောင်ကျင့်ရမယ်လို့ရှင်အာနန္ဒာမိန်မာနဘယ်လိုကျင့်ရမလဲခုနယဟန္တာဥပမာပေးတာပဲယဟန္တာဘာကတဲ့ကျန်တဲ့ယဟန္တာဘာဩယဟန္တာဖြစ်သွားပြီလို့ကြားတယ်ဟောငါလည်းဘာကြောင့်မို့ သူတော်ရဟနာဖြစ်တဲ့ငါဘာကြောင့်ရဟနာမဖြစ်ရမှာလဲအဲ့လိုအတင်းပြီးရတ္တဖို့ရအောင်အထုတ်တာရတ္တဖို့ရောက်သွားရင်ဒါမာနပယ်သွားတာနော်ဒီမှာတော့ဘုန်းကြီးတို့ကအဲ့ဒီလောက်မကျင့်တော့မှသူတောင်ထိုင်နိုင်သေးရငါဘာလို့မထိုင်နိုင်ရမှာလဲသူတောင်တရားအသိဉာဏ်တွေဖြင့်ငါဘာလို့မဖြစ်ရမှာဒီလိုမာနမျိုးကတော့ထားတဲ့နဲ့နော်မာနကြထားတဲ့နဲ့မှမထားတဲ့နဲ့မှရှိတာပေါ့မထားတဲ့နဲ့မှသူတော့ ဘုန်းကြီးတို့ဘုရားတရားတန်ခါပေါ်မှာမယိုသေးမလေးစားတဲ့စိတ်တွေရှားသမားတွေမိဘတွေပြောလို့ရတယ်နော်မယိုသေးတဲ့စိတ်မလေးစားစိတ်နဲ့အဲ့လိုမျိုးမပြောအောင်ပြောတင်တာပြောရတယ်ဘုန်းကြီးတို့လည်းရှောက်တင်တာရှောက်လို့ရမယိုသေးတဲ့စိတ်မလေးစားစိတ်မဖြစ်ဖို့ပဲဘုန်းကြီးတွေကိုမပြောရဘူးလို့ဆိုလိုတာမဟုတ်ဘူးမလျှောက်ရဘူးလို့မဆိုလိုဘူးယိုသေးလေးစားမှုနဲ့ရှောက်တိုင်ကောင်းတယ်မယိုသေးတဲ့စိတ်ကတော့မာနပဲ အဲ့တော့ဒီနေရာမှာဘုန်းကြီးတော်မာနဘာသုံးချမလဲသူတောင်တရားကျင့်နိုင်ငါတို့လည်းကျင့်ရမှာသူတောင်တမာရီရအောင်အထုံးတယ်ငါတို့လည်းရမယ်သူတောင်ထိုင်နိုင်တဲ့ငါတို့လည်းထိုင်နေရသူတောင်သိဉာဏ်ရရင်ငါတို့လည်းဘာလို့ဝိပဿနာသိဉာဏ်မျိုးမရမှာဒီလိုနဲ့အထုံးရမယ်ဒါကြောင့်ဘုဂုတ်ဆရာတော်ကြီးကရှိတဲ့နမာနာဆိုဒီလိုတရားအထုတ်တဲ့ကမှာရှိတဲ့နမာနာရှိရင်ဒီဒီဟာတွေကိုထောက်ပြီးသူပြောတယ်ဒီမှာအဲ့ဒါကိုပြောသွားတယ် သူတို့တရားရသူတို့အထုတ်လို့ရငါတို့လည်းရမှာပေါ့ဘုန်းကြီးမန္တာပြောပါမယ်ဒီအရင်တုန်းကဒီဒုတင်နေပေါ့ဗျာတင်ញိုင်းနဲ့ပတ်သက်တဲ့ဒုတင်ဘုန်းကြီးခုတော့မလုံးဖြစ်ပြန်ဗမာပြည်မှာမသွားပြတော့စသွားကစားကြောက်တယ်ဗျာမန္တာပြောတင်ញိုင်းသွားမှာဆိုလို့လူအိတ်ချိန်သွားဒါတော့မဟုတ်ကျင်းမှုတဲ့ပုံကိုပါတယ်အဲဒီဘုန်းကြီးလေးတွေတပါးနှစ်ပါးခေါ်သွားကြောက်တယ်မန္တာပြောရင် ကြောက်ပေမဲ့ဘာစဉ်းစားရလဲမင်းကကမ္မထဆရာလုပ်နေတာဒါတွေကျင့်ထားမှဖြစ်မယ်တကယ်လို့ဟိုမှာတခါကြီးကကိုဆံမင်းရတယ်ဒီဟာကျင့်ညင်တယ်လို့ပြောတော့ကိုကစာဖတ်ပြီးမသိညင်ဘူးအပြင်ကျင့်မှဖြစ်မယ်ဒီလိုနဲ့လုပ်ရတယ်အဲ့မှာအခေရတာဗောလေသူများကျင့်လို့ရရင်တော့ကိုလည်းဘာလို့ကျင့်လို့မရမှာလဲရှိရှိသူတော်ကောင်းတွေကျင့်သွားကြငါတို့ခေရမှာဘာလို့မကျင့်နိုင်ရမှာလဲဒီဇွဲနဲ့ဒီတတ္တိနဲ့လုပ်ရအောင်အဲ့ဒီလိုပါပဲ တရားထုတ်တဲ့ခါကျသူများတော့ကျင့်လို့ရသေးငါတို့ဘာလို့ကျင့်လို့မရမှာလဲဒီလိုမာနာမျိုးနော်မယိုသေးတဲ့မာနာမျိုးမလေးစားတဲ့မာနာမျိုးအထင်သေးတဲ့မာနာမျိုးမထားရဘူးသူ့လိုဖြစ်ရမယ်မာနာမျိုးတော့ထားကောင်းတယ်ဒီလိုမှတ်ထားမယ်နောက်တစ်ခုမိန်သေးတယ်နောက်တစ်ခုကျတော့ဒီအရင်ဒီခန္ဓာကိုယ်ကြီးဟာတဲ့နော်မေတော်မှုပြုလို့မေတော်အကျင့်ကြောင့်ဖြစ်ပေါ်လာတယ်ဆိုမိန်နဲ့ဖေတို့ ပေါင်ဆမှုကြောင့်ဖြစ်ပေါ်လာတယ်ဒါတွေကဗျဒါတွေကိုလည်းကြင့်ရမယ်ဒါတွေကိုလည်းပယ်ရမယ်ဒါရောသီလစောင့်ထင်းရတာပေါ့နော်သီလစောင့်ထင်းရင်လည်းပဲကိုဒီအကျင့်တွေမပြည့်မကျင့်ပြတ်တော့ဘူးဗျအဲတော့ဒီမှာအချိန်ကြံသေးတယ်ဗျအချိန်ကဒီတော့ကတော့ဒီလောက်ပဲအဲဒီတော့ကိုချုပ်ပြောမယ်ဆိုရင်ပထမကပါလေဒီခန္ဓာကိုယ်ကြီးဟာအစာဟာရကြောင့်ဖြစ်တယ်ဒီအစာဟာရကိုပယ်ရမယ်ပယ်အောင်ကျင့်ရမယ်ဘယ်လိုကျင့်မလဲ ဒီစာစားတဲ့အခါမှာတတိနဲ့ညာနဲ့တတိထားပြီးစားမယ်ရေတော့လည်းတတိနဲ့တော့စားလည်းတတိနဲ့စားပရမကတ်အောင်လုပ်ရတယ်နော်တတိလေးနဲ့နောက်ဒါကိုပေါ်ပြီးပြောဖြစ်ပြီးပြဒါမြင်သွားညံပါတယ်ညင်တတိညာနဲ့ဆင်ញင်ပြီးစားနောက်တစ်ချက်ဒီခန္ဓာကိုယ်ကြီးကတဏှာကြောင့်ဖြစ်တယ်ဒီတဏှာကိုပယ်နိုင်အောင်ကျင့်မြင်သမျှအာယုံ6ပါးမှာပေါ်သမျှ ဘယ်အာယုံမဲ့ပုံပေါ်တဏှာမဖြစ်အောင်ကျင့်ဒီလိုပဲမှတ်ထားမယ်နောက်တစ်ခုကဒီခန္ဓာကိုယ်ကြီးကမာနကြောင့်ဖြစ်တယ်ဒီမာနကိုကင်းအောင်ကျင့်ဒီမှာလည်းမထူပါဘူးညအာယုံ6ပါးမြင်သမျှကြားသမျှအာယုံတွေမှာမာနမဝင်အောင်ကျင့်မာနမဖြစ်အောင်ကျင့်ဖြစ်တော့ဖြစ်နေမှာဖြစ်ကြောမရှိအောင်ကျင့်ဖြစ်ဖြစ်ချင်းသိအောင်ရအောင်ကျင့် နောက်တစ်ခုကဒီခန္ဓာကိုယ်ကြီးကမေလိုမှုကြောင့်ဖြစ်တယ်ဒါကတော့ဒီသီလတွေစောင့်ထိန်တာပြည့်စုံသွားမယ်နောက်တစ်ခုဘုန်းကြီးဗာပြောခြင်းလဲဆိုဒီမှာခန္ဓာ၅ပါးနဲ့ပတ်သက်တဲ့တုတ်တွေပေါ့ဗျာအများကြီးပဲဟောထားတယ်တုတ်တယ်ဘုန်းကြီးဒီမှာဝိရုကြောင်းလေးတစ်ခုပြောခြင်းတယ်နော်တုတ်ဒီတရားတွေချက်ထပ်တယ်လဲလဲဖြစ်နေမှာအဲ့ဒီဝိတုကြောင်းကဘာလဲဆိုတော့ဘုန်းကြီးတို့ ဝေဒနာနဲ့ပတ်သက်တာပေါ့နော်ခုနကဒီတုတ်ကယုတ်ကာယာကြီးကိုလည်းယူယုတ်ကိုလည်းအနေဆာမြောင်ရှုဝေဒနာကိုလည်းအနေဆာမြောင်ရှုဝေဒနာကတော့များသောအားဖြင့်တော့သမခါစားဆိုဒုက္ခဝေဒနာတွေတွေ့တယ်။အသက်ကြီးလာရင်လည်းဒုက္ခဝေဒနာတွေ့မယ်နော်။ယောဂဝေဒနာတွေဖြစ်လာရင်လည်းဒုက္ခဝေဒနာတွေ့များတယ်။သမာဓိအားကောင်းလာမှဒီဒုက္ခဝေဒနာကျော်တယ် ဒုက္ခဝိနာကြောသွားဒုက္ခဝိနာလာမယ်ဒုက္ခဝိနာကြောသွားဥပ္ပခဝိနာလာမယ်ဒီတော့မှဒီအခုပြောမဲ့ဝိထုကြောင်းလေးကတော့ဒီဒီဟုတ်ခက်မှာပဲဖြစ်ခဲ့တယ်ဝတ္တပမင်းကြီးလက်ထက်ပေါ့ဗျာဒုဒ္ဒကာမဏိမင်းရဲ့ခပီးတော်ပေါ့အဲ့ဒီအချိန်မှာဆရာတော်ကြီးတစ်ပါးကကန္တကတာရာကျောင်းတိုင်းမှာတရင်သုံးတယ်ဝါတော်က60ကျော်နေဝါတော်60ကျော်ဆိုသက်80ကျော်ပေါ့ဗျာ ဒီရန်ဖြစ်တာ20နဲ့ပေါင်းလိုက်အဲ့ဒီအကြောင်းမှာတရင်သုံးနေတဲ့မထေကြီးသူဘွဲကြတော့ကျောင်းနဲ့ခတ်ဆင်ဆင်းနေရိုးမှဖြစ်နေတာဟိုကတော့ကန္တကတာရာကျောင်းသူ့ဘွဲကြကန္တရတာလမထေလို့ခေါ်တယ်မထေကြီးမထေကြီးကယောဂဝိညာအပြင်းထန်ခံစားနေပြန်တော်မူပါနေမှာအဲ့ဒီလိုဖြစ်တဲ့ခါကျတော့မင်းဆရာတော် မင်းဆရာတော်ဆိုတော့မင်းကြီးကလာရောက်ပြီးတော့ကတော့တယ်ကတော့ရောကကြရောဒီကျမ်းမာရေးအပြင်းထန်ဖြစ်နေတော့ညီးညူနေတာအော်ဟဲ့နေတာတရားတတိလွတ်ပြီးညီးညူနေတဲ့ခါကျတော့ကျောင်းပေါက်နော်ဒီဒီအပေါဝါနာရောက်ညီးတန်နေရကြားတဲ့ခါကျမင်းကြီးကအဲ့ဒီမှာနီးနာကိုရော်လေးမိတာပေါ့အာဒီအခုညီးနာဘာဘာသူတော့ဘာဖြစ်တာလဲအဲ့ဒီမှာကိုရော်လေးတဲ့ရှောက် ပြောကြအောင်မင်းကြီးဒါကတော့ဆရာတော်ဘုရားကြီးကျမ်းမာရေးမကောင်းလို့မခံစားလို့ညှဉ်းညူနေတဲ့အတန်တွေပဲတချို့ကတကယ်ဖြစ်လို့ညီးတာလည်းကြည်ရတချို့ကလည်းညီးရမှတတ်တာတဲ့တင်ညီးတဲ့ပုံကိုလည်းတွေ့ဘူးတယ်အဲ့လိုမျိုးဘုန်းကြီးတွေကလည်းတွေ့ဘူးတယ်ညီးနေရမှညီးနေတာပဲသူကဒီဆရာတော်ကြီးကတော့တကယ်ကိုဝေဒနာမခံစားလို့ညီးတာအဲ့မှာမင်းကဘာဖြစ်သွားလဲဟောဖြစ်မှဖြစ်ရလေဒီမှာရဟန်းခံခဲ့တာ ဝါတော်တော်60ကျော်နေပြီဒီယောဂဝေနာလေးကိုလွှမ်းမိုးအောင်ထိမ့်သိမ့်အောင်လောက်မှမရှုမှတ်နိုင်ပဲဟုတ်ဒီလိုဖြစ်နေတော့မကြောတော့ပါဘူးဆိုအဲ့လိုစဉ်းစားပြီးတော့ဘယင်ကဒီမထေရကိုမကြောတော့ဘူးဗျာအကြောင်းဘဝရောက်မှထွက်သွားတယ်ထွက်တော့ကြောင်းတိုက်ထဲမှာဈေးကြီးရှိတယ်အဲ့ဒီဈေးကြီးကိုသွားကြတော့နော်အကြောင်းဘဝနေပြီးတော့တပည့်ရဟန်းငယ်လေးတစ်ပါးကအဲ့ဒီမှာ စိတ်မကောင်းဖြစ်သွားတယ်သူ့ဆရာကြီးတွေစိတ်မကောင်းဖြစ်ပြီးဆရာတော်ကြီးသွားလျှောက်တယ်ဆရာတော်ဆရာတော်ကတပည့်တော်တို့ရှက်ကိုခွဲတာပဲတဲ့သာသနာတော်ကိုဆရာတော်ကအလွန်ကြည်ညိုတဲ့မင်းကြီးကဆရာတော်လာကြတော့တာခုဆရာတော်ညီညူညင်ညူတန်ကျမကြီးမကောင်းလို့ညင်ညူတန်နေကြိုက်ဟိုကစိတ်ပြက်ပြီးထွက်သွားပြန်ဆရာတော်ကမကြောတော့ဘူးအေးအဲ့လိုလားကောင်းပြီတဲ့အဲ့လိုဆိုရင် ခဏလေးပဲမောင်စင်ဟိုတကားပေါ်မှာစောင့်နေဘယ်သူမှမလာစင်းနဲ့ငကိုလည်းအာထုတ်ပုံရပါတယ်သူကဟိုမဲရဖို့ရအောင်အာမထုတ်တာရှိတာဒီလနဲ့လည်းပြည်စုံတမာရီလည်းထိုက်လျောက်ရှိနေပုံရပါအဲ့ဒါနဲ့ဟိုမောင်စင်ကိုဟို တကားပေါက်ကခဏလွတ်လိုက်တာဟိုခဏသွားနေတကားပေါက်ကစောင့်ဟိုမောင်စင်ဟိုရောက်တဲ့ခါကျဒီမှာကိစ္စပြီးသွားတယ်မောင်စင်လာခဲ့တော့စောင့်တာမကြသေးဘူးချက်ချင်းခေါ်တယ် နော်အဲ့ဒီမှာသူကဘာဖြစ်လဲဆိုဒီမှာတော့နှမျိုးပြောတယ်ပေါ့ဗျာအဲ့ဒီမထေရကတော့ဒုက္ခဝနာကိုရှော့ခွာပြီးရှုတယ်ဆိုတာမျိုးသူပြောတယ်နော်တမာရိရရင်တော့ဒုက္ခဝနာခွာရှုနေရတော့ဒုက္ခဝနာကိုမဆင်ញင်မဲနဲ့မရှုမှပဲနဲ့ကိုယ်တီလာကိုဆင်ញင်တာဟောငါတသက်လုံးဟွာတော့60ရှိသွားပြီတခါမှတီလာကြိုးပေါက်တာမရှိဘူးအဲတီလာကို စဉ်းစားလိုက်တော့ပိဋိပတ္တိတွေဖြစ်တယ်ပိဋိပတ္တိဖြစ်လိုက်တဲ့အခါကျဝေဒနာမခေါ်ခွာပြီးသားဖြစ်သွားဒီပိဋိပတ္တိကိုမှဝိပဿနာရှုအဲ့လိုလဲရှုလို့ရတယ်နော်ဒါမျိုးမှတ်တာဝင်လာရှိကိုနှစ်သက်စရာဝမ်းသာစရာဆင်ញင်စရာရှိမှဒါဖြစ်ဖို့လွယ်တာအဲ့ဒါဝေဒနာခွာရှုတယ်လို့မှတ်တာအဲ့တော့ဝေဒနာခွာပြီးဒီပိဋိပတ္တိကိုပဲနေသတုကအနတ္တရှုဆင်ញင်ချက်ချင်းပဲသူကယာနာဖြစ်သွား ရဟနာဖြစ်သွားတဲ့အခါမှာခုနအဆောင်ထားတဲ့ဦးစင်းတွေအဲ့မောင်မစင်းမင်းမင်းကြီးသွားပြောချေပေါ့ဆရာတော်ကိုဖူးမြော်လို့ရပြီအဲ့မှာရဟန်းငယ်လေးကမင်းကိုသွားကြောင်းကြမင်းကိုသွားကြောင်းကြတဲ့ကမင်းကြီးကရောက်လာပြီးတော့ဘာလျှောက်လဲဆိုတော့အရှင်ဘုရားတဲ့ဆရာတော်ဘုရားတဲ့တပည့်တော်ဟာဆရာတော်ဘုရားရဲ့အရတ္တမအရတ္တဖို့ခုံကိုရှိခိုးတာမဟုတ်ပါဘူးတဲ့ ဒီအရတ္တမဲ့အရတ္တပုဂ္ဂိုလ်လွယ်ကူစွာရနိုင်တဲ့အနှစ်60ပတ်လုံးရှင်ပြပုရိသင်ဘွားကထိမ့်ထားတဲ့သီလဒီသီလကိုအလွန်ကြည်ညိုလို့ရှိခိုးမိတာပါနော်သီလပြည့်စုံနေရင်လည်းပဲသီလဆင်ခြင်ပြီးတော့တရားထုတ်လို့ရဒါကိုဘုန်းကြီးတို့သောဏဒနာတုံမှာဓာတ်ရိုက်ပါပါတယ်သီလပြည့်စုံနေရင်ပညာပြည့်စုံလို့လို့ရအဲ့ဒီတုံချာနှမျိုးပြောတယ် ပညာပြည့်စုံနေသီလပြည့်စုံလုပ်လို့ရတယ်အဲ့ဒီတော့ကအဲ့လိုပြောသွားဟုတ်ပညာပြည့်စုံပညာဉာဏ်ရှိရင်သီလပြည့်စုံလုပ်လို့ရတယ်ဒါမျိုးပေါ့အဲ့ဒါကြဘယ်လိုလဲဆိုတော့ဟိုသီလဒီတိုင်းဆိုရင်သီလထင်းရခက်တယ်နော်ဟိုကိုပစ္စည်းခိုးတာမကြိုက်ဘူးကိုပစ္စည်းခိုးကံကိုပစ္စည်းပြောက်ဖို့ဗမာပြည်နေတော့ပစ္စည်းပြောက်ဖို့မဟုတ်ဘုန်းကြီးတို့ဘုန်းကြီးတွေမစိုးရင်တိုက်တဲ့ကြတန်ခါဘုန်းကြီးတို့ထွက်တဲ့နောက်ပိုင်းကျပိုများတော့သူတို့ပိုပြောက်မှာ ဘုန်းကြီးတို့ရှိတော့ကမစိုးရင်တိုက်တယ်မှာ3-400လောက်ရှိတယ်နောက်ပိုင်းမှာ3000လောက်ထိဖြစ်လာတခါတည်းကဆုံးကပ်ပြီးဆိုခဏကမှားပြီးတခါလေးမှားတော့ကြံလည်းမကြံခဲ့ဘူးကိုကိုခဏကပျောက်သွားအဲ့ဒီမှာတော်တော်ဒုက္ခဖြစ်တယ်ခဏပျောက်တဲ့ယောဂခဏပျောက်တဲ့ဒုက္ခဟိုလူခြေတော်လိုက်ကြည့်ဒီလူခြေတော်လိုက်ကြည့်အကုသို့တော်တော်ဖြစ်တာခဏပျောက်တယ်စိတ်လည်းမချမ်းသာဘူးမပြောချင်တာက ကိုယ်ပစ္စည်းပျောက်သွားရင်စိတ်ဆင်းရဲတယ်လို့သူများပစ္စည်းခိုးရင်လည်းဒီလိုပဲစိတ်ဆင်းရဲမှာပဲဒီလိုညံနဲ့ဆင်ញင်ပို့လောက်တယ်ဒါကိုပြောချင်တာကိုယ်မဟုတ်တာမမှန်တာပြောလိုက်ရင်မကြိုက်ဘူးလေကိုယ်လည်းမပြောဘဲနေလိုက်ပါဒါညံနဲ့ဆင်ញင်ထိုင်တာဒါကြောင့်အသိဉာဏ်ရှိရင်သီလပြည့်စုံအောင်လုပ်လို့ရတယ်နောက်ဒီဒီအရှင်မြတ်ကြီးကဘာပြောသွားလဲဆိုသီလပြည့်စုံအောင်ပြည့်စုံနေသိဉာဏ်ဖြစ်အောင်လုပ်လို့ရတယ် ဒါပဲနော်သီလပြည့်စုံတဲ့ကဲတိုင်းတိုင်းနဲ့သီလကိုဆင်ញင်လိုက်တယ်ပီတိပတ္တိဖြစ်တယ်ဒီပီတိပတ္တိခြေခံပြီးဝိပဿနာရှုလိုက်တယ်ဝေဒနာခွာသွားတယ်ပေါ့အဲ့ဒါနဲ့ယ ahanan ဖြတ်သွားတယ်ဒါမျိုးလည်းမှတ်ထားပါတော့ကြည့်အဲ့တော့ခဏတပြုတ်ထိမ့်ရတာလွယ်တယ်နော်ဒီလိုနှစ်ရှီလာများနှစ်ပေါင်း60လုံးလို့ထိမ့်ဖို့ဆိုတာသိမ့်မလွယ်ဒါမြဲသူတို့တောင်ဒီရှင်မြတ်ကြီးတွေတောင်ထိမ့်နိုင်တယ်ဘုန်းကြီးတို့လည်းထိမ့်နိုင်အောင်ကြိုးစားဖို့ ထိန်းနိုင်ရင်သူတို့ကျင့်ချင်းမြေးရတယ်နော်ဒါကြောင့်မို့ပထမဆုံးသီလဝိသုဒ္ဓိဖြစ်အောင်လုပ်နော်သီလဝိသုဒ္ဓိဖြစ်ပြပါလေစိတ်တဝိသုဒ္ဓိဖြစ်အောင်လုပ်စိတ်စင်ကြယ်မှလေခုနကတရားဆိုဒိုင်းတိုင်းနဲ့ဖြတ်သွားတယ်ဒါကြောင့်ဘုန်းကြီးတို့တမာရီတမာရီဆိုတခြားမဟုတ်ပါဘူးဒီနိဝရဏအတွေးတွေမဝင်ဖို့အရေးကြီးတာနိဝရဏအတွေးတွေဝင်မယ်ဒီမဆိနာအောင်နဲ့ကတ်နေပြီဆိုဘာအတွေးမှဝင်တော့တဏှာကြီးလောက်ကတ်နေမယ်ဆိုရင် ဘာတွေမကောင်းတဲ့အကုသိုလ်စိတ်တွေဝင်လာဘူးဆိုလို့ရင်ဝိပဿနာရှုရတာသိဉာဏ်ဖြစ်လွယ်တယ်။အာအတွေးတွေကဝင်နေရင်တော့ဘာသိဉာဏ်မှမဖြစ်ပါဘူးဗျာ။နော်ဝိပဿနာမှလည်းအတွေးတွေဝင်လိုက်ဝိပဿနာမှလည်းဖြစ်လိုက်ပြက်လိုက်ဉာဏ်နဲ့တကယ်မမြင်ဘူး။ဖြစ်ဆိုးနေတာပဲရှိမှာပဲ။ဉာဏ်နဲ့မြင်ဖို့ဆိုအသိဉာဏ်ဖြစ်မှာသိဉာဏ်ဖြစ်တိုင်းသူပြောစရာမလိုဘူးဗျာ။သူကသူဟိုအလိုလိုသိလာတယ်နော်။အဲရှင်းလိုက်ထိုးသွားဒီနေ့ဒီလောက်နဲ့သိမ့်မယ်နော်။ ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြတဲ့ဖြင့်မညံဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျား။သာဓုသာဓုသာဓုပါဖျား။